ဒီကနေ့သာသနာတော်နှစ်2565ခုနှစ်မြန်မာနှစ်1383ခုနှစ်တဘိုးရဲလဇန်10ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ10ရက်ကြာသပတေးနေ့ညနေ6နာရီနဲ့4မိနစ်ချင်းခါမှာဒီနေ့သုလဝေဒန်လသုတ်တံကိုစတင်ပြီးတော့လည်လာတင်ကြားကြမှာဖြစ်ပါတယ်။ ပြီးခဲ့တဲ့ဘတ်တုန်းကတော့ဦးဇင်းတို့မက်ခင်၈ပါးတဲ့ကတမ္မာဝါစာမက်ခင်တိပြီးသွားပြီနော်မှန်ပါဗျာဒီနေ့တော့တမ္မာကမ္မန္တမက်ခင်တဲ့နော်အလဲရောက်လာတဲ့တမ္မာကမ္မန္တမက်ခင်လေးကိုဒီနေ့စတင်ပြီးတော့လေ့လာလို့ရအောင်ဒီတမ္မာကမ္မန္တမက်ခင်၃ခုနော်ဘယ်ကနေရှောင်ကျင်တမ္မာကမ္မန္တမက်ခင်ဖြစ်တယ်လဲဆိုတာလေး အဲ့ဒါလေးဖတ်ပေးပါအောင်ဗျာဒီနေ့စလိုက်ကြရအောင်သင်တာဒီမှာဗျာပါဠိတမ္မာကမန္တမဂ္ဂင်နံပါတ်1ပါဏာတိပါတမရှောင်ကြဉ်ခြင်းနံပါတ်2အဒိဏဒါနာဒါနမရှောင်ကြဉ်ခြင်းနံပါတ်3ကာမေတုမိစ္ဆာစာရမရှောင်ကြဉ်ခြင်းဤကာယကံသုံးပါးမှရှောင်ကြဉ်ခြင်းကိုတမ္မာကမ္မန္တဟုခေါ်၏ ဟုတ်ပြီအဲ့တော့သတိပဋ္ဌာန်သင်္ဍန်းတော့ကတော့ဒါတွေအကျဲပြောပြီးသားဆိုတော့အကျဲတော့မပြောတော့ပါဘူးဒါပေမဲ့ဟောခဏခဏပြန်ဖက်လို့ရှင်မှတ်မိစေမှတ်မိတယ်ပေါ့လေဒါကြောင့်မှတ်မိစေခြင်းလို့ထပ်ထပ်ထည့်ထားတာပါမြတ်စွာဘုရားရဲ့တုတ်တန်ဒေသနာတော်တွေကိုလိုက်ကြည့်မယ်ဆိုရင်အဲ့လိုအတူတွေအများကြီးပဲเนาะအတူတွေအများကြီးပဲရှိတယ်အဲ့တော့အခုလည်းပဲအဲ့လိုထပ်ထပ်ပြီးတော့ထည့်ပြတာက လေ့လာသူသူတေတီတွေမှတ်မိစေခြင်းလို့ပေါ့နော်ဒါတော့ဟိုတော်တော်များများတော့သိကြပြီးသားပေါ့လေတော်တော်လည်းပဲမတည်သေးတဲ့လူငဲ့ပြီးတော့မှထည့်ပေးထားတာတမ္မာကမ္မန္တမှန်သောအလုတ်ပေါ့နော်မှန်ကန်တဲ့အလုတ်ဆိုတာကဒီနေရာမှာကသူကရှောင်ရမယ့်ဟာကိုပဲအဓိကထားပြတယ်ဒီမှာတွေ့တယ်မလားလို့သူပြောတာက ရှောင်ရမယ့်ဟာကိုပဲပြောထားတယ်လောက်ရမယ့်ဟာကိုမပြောထားဘူးเนาะဒါတော့ကြောင်းမြန်သိရတာပေါ့လေနံပါတ်1ကတမ္မာကမ္မန္တတမ္မာမှန်ကန်တဲ့ကမ္မန္တပြုလုပ်မှုကာယကံမှုပြောတာခန္ဓာကိုယ်နဲ့ပြုလုပ်မယ်ဆိုရင်နဲ့ရှောင်ကြရမှာတွေကသူ့တည်တတ်တာဒီထက်မှာသူ့တည်တတ်တယ်ဆိုတာညှင်းဆဲတာလည်းပါပြီးသားเนาะဒီမှာဗျာညှင်းဆဲတာလည်းပါပြီးသားပဲဒါတော့သူတို့ဘာရဲ့အသက်ကိုတတ်လိုက်တယ်ဆိုတာကတော့အဆုံးစွန်ကိုပြောထားတာဒါတော့တနည်းနည်းနဲ့ ဒီနေရာမှာ ပြောကြပါစို့ဗျာဟောသူတော်ကသူတော်ဘာကိုတော့မတတ်ဘူးဒါပေမဲ့ဟောအသက်ကိုမသေးစေပေမဲ့လည်းပဲသူတော်ဘာတွေကိုညှင်းဆဲတယ်ဆိုတာမကောင်းတဲ့မှုတွေတော့ပါသွားပြီပေါ့လေမကောင်းတဲ့ကာယကမှုတွေပဲသို့သောဆိုးဆုံးကတော့သူတော်ဘာတွေရဲ့အသက်ကို တော့တတ်ဖြတ်လိုက်တာအဲ့တော့ဒါတော့ရှောင်ရမယ့်ဟာကသူတို့ဘာတွေရဲ့အသက်ကိုတတ်ဖြတ်ခြင်းညှင်းဆဲခြင်းကနေရှောင်ခြင်းရမယ်ဒါတခု နောက်တစ်ခုက သူတို့ဘာတွေမပေးတဲ့ပိုင်ရှင်းကမပေးတဲ့ဥစ္စာကိုဒီမှာတော့အဒိဏဒါနာခိုးတယ်လို့ပဲပြန်ကြအဒိဏဒါနာအဒိဏကမပေးတာကိုအာဒနာကယူတယ်ဒါတော့ဒီနေရာမှာနားလည်စီချင်တာလေးကနော်ဦးဇင်းတို့အဒိဏဒါနာဆိုခိုးတယ်လို့ပဲပြီးတယ်နော်မြန်မာလိုအဓိပ္ပာယ်ပြန်တာနော်ဒါတော့တကယ်တမ်းကခိုးတာမကဘူးနော်အဒိဏဆိုတာကသူများက မပေးတာကိုအာဒနာကယူတာ ဒါကြောင့်မလို့ဒီနှစ်ပုဒ်ကိုဆက်ပြီးတော့အဒိဏဒါနလို့ပြောတာဒါကြောင့်မလို့ခိုးတယ်ဆိုတာကဟောအတိပ္ပယ်အရန်ကျင်းတယ်နော်ဦးဇင်းတို့ဒီဒီဝီနီးထဲမှာဆိုလို့ရှိရင်ခိုးခြင်း25မျိုးရှိတယ်ခိုးခြင်းနိပရိအမျိုးမျိုးဒါကြောင့်မလို့ခိုးတယ်ဆိုတဲ့ခေါင်းစဉ်ကခိုးတယ်လို့ပြောလို့ရှိရင်ကျင်းသွားတော့ပေါ့နော်ကျန်တာတွေကာပါမဖြစ်ဘူးဆိုတော့သူကသူ့ရဲ့မူရင်းအတိပ္ပယ်ကအဒိဏဆိုတာကနော်ဒိဏဆိုတာပြီးတာအဒိဏဆိုတာသူများမပြီးတာ ဒါတော့သူများကကြည်ကျင်နဲ့နဲ့ခွင့်ပြုပြီးတော့မှနော်မပေးတာကိုကိုကနေအာဒါနဆိုတာယူတာအေးယူနီမျိုးမျိုးရှိတယ်သူတို့ဘာကသူတို့ဘာမသိအောင်ယူတယ်နော်မမြင်အောင်ယူတယ်လှဲ့ယူတယ်အမျိုးမျိုးလှဲ့ယူတာခိုးယူတာအမှန်ခိုးအဲ့ဒီခိုးအဲ့ဒါကိုပဲခိုးနီး25မျိုးလို့သုံးလိုက်တယ်နော်ဦးဇင်းတို့စာပေမှာခိုးနီးပေါင်း25မျိုးရှိတယ်အဲ့ဒီခိုးနီး25မျိုးကဒီထက်မှပါတယ်အဲ့တော့အဲ့ထက်မှထားပါတော့ဗျာ by force ပေါ့နော်အတက်အရမမကျင်တတ်တာကိုနော်ဟိုမကျင်တတ်တဲ့ဟာကြီးကို ကိုကသူတစ်ပါးကိုအနိုင်ကျင့်ပြီးတော့ယူတယ်ဆိုကြပါစို့အနိုင်ကျင့်ပြီးတော့ယူတယ်ဆိုတာမျိုးကြတော့အခုဦးစင်းတော့နားလဲတဲ့ခိုးနည်းနဲ့မပါတော့ဘူးကဲခိုးတယ်ဆိုတာသူများမသိအောင်ခိုးတာလေးကိုခိုးတယ်လို့ပြောတာဟောမကတကယ်တမ်းပြောတာမဟုတ်ဘူးပိုင်ရှင်ကကြည်ကျင်နဲ့နဲ့ပေးတာမဟုတ်လို့ရှိရင်နော်သူ့ကိုရော့ဆိုပြီးတော့ယူလိုက်တဲ့သဘောမျိုးအနေနဲ့ပေးတာမဟုတ်တာမှန်သမျှသည်အဲ့ဒါအဋိဏဒါနဆိုတဲ့ခေါင်းစဉ်ထဲမှာပါတယ် ဒါအရိဏဒါနခိုးတာပြောတာမဟုတ်ဘူးမပေးတာကိုပိုင်ရှင်းကကြည်ကြည်နက်နက်ခွင့်ပြုပြီးမပေးတာကိုအာဒါနဆိုတာယူတာဘယ်နည်းနဲ့ပဲယူယူလို့ပြောတာနော်ဘယ်နည်းနဲ့ပဲယူယူအဲဒါကြောင့်မလို့ယူတဲ့အခါမှာမသိအောင်လေးယူမှခိုးတာမဟုတ်ဘူးအနိုင်ကျင့်ယူရလဲပဲခိုးတာပဲနော်တဖုန်တနည်းနဲ့လှည့်ပြီးတော့ယူရလဲခိုးတာပဲအဲ့အဲ့ဒီပြောရမယ်ဆိုလို့ရှိရင်အဲ့ဒီခိုးတဲ့နီးကတော့ဘုန်းကြီးရောလူရောတော်တော်ကိုမှ တော်တော်ကိုမှမလွတ်တာတော်တော်ကိုမှမလွတ်တာနော်ကြီးတာနဲ့သေးတာပဲကွာအဲ့ဒါနော်မိမိကသတိထားစေခြင်းလို့ပြောတာပေါ့လေနော်မှားတဲ့အသေးရတော့ကိစ္စမရှိဘူးအသေးမှားတော့ကိစ္စမရှိအကြီးမှားမမှားမိအောင်အဲ့တော့ဒီအဒိဏဒါနဆိုတာဟာနော်ခိုးခြင်းမှလို့တာမန်ပြောပေမဲ့ပိုင်ရှင်ကနေနော်မိမိကိုကြည်ကျင်နဲ့နဲ့ ပေးတာမဟုတ်တာမှန်သမျှကိုမိမိကတဖုံတနည်းအားဖြင့်လှဲ့ပဲယူယူမသိအောင်ပဲယူယူအနိုင်ကျင့်ပဲယူယူအာတခါတည်းမပေးပေးအောင်အမနာအနာပြီးတော့ကိုမှနာကြီးလို့ကိုမပေးပေးအောင်လှုပ်တာပဲပြောပြောပေးတာကိုမကျင့်တတ်ဘူးလေမကျင့်တတ်ဖက်နဲ့နာကြီးလို့ပေးလိုက်ရတယ်ကြောက်လို့ပေးလိုက်ရတာနော်ကိုကိုလက်တော့ပြမှာဆိုလို့ပေးလိုက်ရတာကိုကိုတခုခုလှုပ်မှာဆိုလို့ပေးလိုက်ရတူတူပဲအခြေကြီးပဲသူ့ရဲ့ topic ကနော်သူ့ရဲ့ ਨੇ ပြပြောတာ topic မဟုတ်ဘူး sorry အဲ့တော့ကောင်းပြီ ဦးဇင်းတို့မှတ်ထားမှာဒီနေရာမှာအရိဏဒါနဆိုတာဟာသူတစ်ပါးကမပေးတဲ့အရာကို မပေးတဲ့ဥစ္စာကို တနည်းနည်းနဲ့ခိုးတနည်းနည်းနဲ့ယူတာကိုအဒိဏဒါနလို့ခေါ်ပါတယ်ထိုကဲ့သို့သောယူခြင်းကလည်းရှောင်ကျဉ်ရမယ်တဲ့ကာယကဒါတော့ရသော်ဖြင့်ယူတယ်ဆိုတာကတော့ဒါကိုနဲ့လို့လို့ကာယကနဲ့မှထည့်ထားတယ်နော်ဒါတော့ဒီနေ့ခက်မှာကြတော့ကိုနဲ့မဟုတ်ဘဲနဲ့နှုတ်နဲ့ခိုးတာတွေလည်းရှိတယ်နော်ဒါတွေလည်းသတိထားဖို့ပြောတာ ဦးဇင်းတို့ကကာယကံနဲ့မှထည့်ပေမဲ့ဝစီကံနဲ့ခိုးတာတွေလည်းရှိတယ်လေဝစီကံနဲ့ခိုးတာတွေလည်းရှိတယ်အဲ့ဒါတော့အဲ့ဒါတွေတော့ထားပါတော့တိတ်ကျဲသွားလိမ့်မယ်အဲအဓိကကတော့ဩပိုင်ရှင်မပေးတဲ့အရာကိုတနည်းနည်းနဲ့အနိုင်ကျင်မဲ့ယူယူခိုးပဲယူယူမသိအောင်ပဲယူယူဘယ်လိုနည်းနဲ့ယူယူလက်ပတ်နည်းတနည်းနည်းနဲ့ယူရင်ဒါဒီထက်မှပါတယ်လို့သိစေချင်တာပါနောက်ကာမေတုမိစ္ဆာစာရကာမေတုကကာမဂုဏ်မိစ္ဆာကမှားယွင်းတဲ့အာစာရကအကျင့်နော် ကာမဂုဏ်တွေမှာမှားယွင်းသောအကျင့်အဲဒီတော့ဒါတော့ဒီနေရာမှာကာမဂုဏ်မှားယွင်းတယ်ဆိုတာကတော့ဒီလောလူလောကမှာတရားဝင်လက်ထပ်ထားကြတဲ့တရားဝင်ရှိနေကြတဲ့လင်မယားဇနီးမယားကိုနော်မှတ်တပါအခြားသောနော်ဇနီးမယားသမိသားတွေနဲ့ဖောက်ပြန်တဲ့ခါကိုပြောတာပါဒါတော့ဒါတဏကတဏလောဘကိုအခြေခံတာကိုနော်အာရိဏဒဏ္ဍလည်းလောဘအခြေခံတယ်ပါဏတိပါဒကဒေါသအခြေခံတယ်လောဘနဲ့ဒေါသအခြေခံပြီးတော့ကာယကံ၃ပါးဖြစ်တယ် အဲ့တော့အဲ့ဒီကာယကံ၃ပါးကနေရှောင်ရင်းနဲ့တမ္မာကမ္မန္တမှန်သောအလုပ်ဖြစ်ပါတယ်တဲ့ဒါတော့ဒီနေရာမှာကမိမိကနည်းနည်းသိထားမှာကပါဏာတိပါစာမှာပြောတာက နော်ပါဏာတိပါတမှာရှောင်ကျင်ပြီးတော့သူတို့ဘာတွေရဲ့အသက်ကို ရှင်ရာရှင်ကြောင်းအသက်ရှင်တဲ့နီလာနဲ့ပတ်သက်လို့ကူညီပေးသေးတယ်ဒါကိုလက်မှတ်ထားမသက်ယုံလေးတွေမဟုတ်နော် သူတစ်ပါးရဲ့အသက်ကိုမတတ်တာလေးတွေမဟုတ်ဘူးမတတ်ရင်တော့ဒီဟိုတတ်ချင်းကနေတော့ရှောင်ပြီသို့တော့ဒါဆိုရင်ရှောင်ရင်တော့ပဲလေမဟုတ်မိမိအလုပ်ကဘာလဲဆိုရင်သူတစ်ပါးရဲ့အသက်ကိုရှည်စေနိုင်သောနော်အလုပ်မျိုးတွေကိုလည်းအကူအညီပေးတယ်တဲ့အဒိဏဒါနာသူတစ်ပါးရဲ့မပေးတဲ့ဥစ္စာကိုယူခြင်းကနေရှောင်ကျင်ပြီးတော့နော်မိမိကဘာလဲဆိုလို့ရှိရင်သူတစ်ပါးရဲ့ဥစ္စာကိုဟောရှောင်ဒီ သူတို့ဘာဟိုတဲ့ဥစ္စာတွေကိုအာဘာခေါ်မလဲတရားဝင်ပေါ့နော်ပေးကမ်းပြီးတော့မှယူတဲ့ဟာမျိုးကိုသူကအဲ့ဒီလုပ်ငန်းမျိုးကို လုပ်တယ်အဲ့ဒါမျိုးသူကဒီခိုးယူပြီးတော့မှရှောင်ကျင်ပြီးတော့မှမှန်မှန်ကန်ကန်ပြောပြအတိပေးယူတဲ့ဟာမျိုးကိုလုပ်တယ်လို့ပြောတာနောက်ကာမိတုမိစ္ဆာစာရာနော်သူတို့ဘာရဲ့သာသမီကိုအဲသူတို့ဘာရဲ့သာသမီအပေါ်မှာကျူးလွန်စော်ကပြမခြင်းကရှောင်ကျင်ပြီးတော့မိပြီးတော့မိသားစုအပေါ်မှာတစ္ဆာရှိဆိုတာထိမ့်သိမ့်တာ ဒါကြတော့အိမ်တော်ရေးနဲ့ဆိုင်တယ်ဒါတော့အဲ့ဒီအိမ်တော်ရေးကလူလောကကြီးနဲ့လည်းဆိုင်တယ်နော်ဒါတော့တအိမ်တော်ချင်းမှာပြက်သွားတဲ့စီကံဟာအပြင်ကိုပြန်သွားတော့လောကကြီးနဲ့ဆက်သွားတယ်ဒါကိုပြောတာနော်ကြည့်ကြည့်လို့ရှင်တူးတယောက်တည်းတူးတယောက်ကနေနောက်တူးတယောက်ကမလိုက်နာနောက်တူးတယောက်ကမလိုက်နာဆိုအဲ့ဒီကျင့်ဝတ်တွေကလောကကြီးတွေပြတ်မသွားဘူးလားပြတ်သွားပါလေပြတ်သွားတယ်ဒါကြောင့်သူတို့ဘာတွေရဲ့အိမ်ထောင်ရေးပြပြမှုကိုမဖြစ်အောင်เนาะမိမိကကူညီပေးသေးတယ်တဲ့ဒါတော့ ပြောရမယ်ဆိုလို့ရှိရင်ဒီရှောင်ကျင်းမှာတော့အတက်တက်တာသူတို့ဘာတွေပစ္စည်းမပေးတာကိုယူတာသူတို့ဘာတွေသားသမီးဇနီးများလင်ယောက်ျားတွေကိုနော်ကျွလွန်စော်ကပြမခြင်းမှာရှောင်ကျင်းတာဒါတော့အဲ့ဒီဟာတွေကိုနော်အဘောကနေပြီးတော့ပြန်ပြောမယ်ဆိုသူတို့ဘာတွေရဲ့အသက်တွေကိုမသေးအောင်နော်ကုညီဆောက်ရှောက်ပေးခြင်းသူတို့ဘာတွေပစ္စည်းဥစ္စာတွေနဲ့ပတ်သက်ပြီးတော့မှမပြောင်းမဆုံးမရှုံးရလေအောင်ကုညီဆောက်ရှောက်ပေးခြင်းသူတို့ဘာတွေရဲ့အိမ်တောင်ရေးနော်ဒီမပစ္စည်းရလေအောင် ကုညီဆောက်ရှောက်ပေးခြင်းဆိုတာလည်းဒါလောက်ရမယ့်ဟာရှိသေးတယ်ဟောအဲ့ဒါလေးတွေကိုလည်းတိုးမှတ်စေချင်ပါတယ်ဒါတော့မြတ်စွာဘုရားကရှောင်ရံကိုတည်ပြီးတော့လောက်ရမယ့်ဟာကိုကြာထဲ့မပြထားတာထဲ့မပြလို့ဒါတော့ကျန်ကမှလည်းဒါပဲပြတယ်သို့တော့သူ့ရဲ့ပြောင်းပြန်လောက်ရမယ့်လေးတွေကလည်းပြထားတာရှိတာကိုအပေါ်မှာနမူနာရအောင်လို့ဦးစင်းပြထားတာရှိတယ်လေနမူနာရအောင်ဆိုတော့ပြောထားတယ်ဒီမှာတွေ့လားလိန်ပြောဆိုခြင်းနော် ဒီလိန်လေပြောဆိုခြင်းအလုပ်ကိုမလုပ်ဖဲနဲ့အဲ့ဒီကမုဒ္ဒဝါဒကနေရှောင်ကျင်ပြီးတော့တော့သူလောက်တာပါလဲဆိုတော့မှန်သောစကားကိုပြောတယ်တည်ရတဲ့စကားကိုပြောတယ်ယုံကြည်တတ်တဲ့စကားကိုပြောတယ်ဩအဲ့ဒီငကူတွေ့တယ်မဟုတ်လားအင်းပါဗျာအဲ့ဒီလိုပဲမုဒ္ဒဝါဒကရှောင်ကျင်ယုံရှောင်ကျင်လို့မပြီးသေးဘူးစကားဆိုတာပြောမယ်အေးပြောရင်ဘယ်လိုပြောမလဲမှန်တဲ့စကားပြောတည်တတ်တဲ့စကားပြောယုံကြည်တတ်တဲ့စကားပြောတယ်ဟောအဲ့ဒါမျိုးပြောတာဒီတိုင်းပဲအောက်မှာလဲတမ္မာကမ္မတမှာလဲပဲတော့သူတစ်ပါးတွေရဲ့ နော်အသက်ကိုတတ်တာကရှောင်ကျဲသူတို့ဘာတွေအသက်ရှည်ရရှည်ချောင်းလုပ်ငန်းတွေနဲ့ပတ်သက်လို့ကြတော့ကိုကြီးဆောက်ရှောက်ပေးရသူတို့ဘာတွေပစ္စည်းဥစ္စာမတရားယူခြင်းကနေပြီးတော့မှနော်မိမိကရှောင်ကြည့်ပြီးတော့သူတို့ဘာတွေပစ္စည်းတွေမဆုံးရှုံးမပစ္စည်းရအောင်လို့နော်ကိုကြီးတဲ့နေရာမျိုးတွေမှာကြတော့မိမိကဆောက်ရှောက်ပေးရနော်အဲ့တော့ဒါပါတော့ဒါတွေကဥစဉ်တို့လူလောကထဲမှာနေစဉ်တွေ့နေတာပဲမိမိနဲ့မသက်ဆိုင်တဲ့ပစ္စည်းတွေကိုမိမိကတွေ့တဲ့အခါမှာနော်ထိုပုဂ္ဂိုလ် ထိုပုဂ္ဂိုလ်ရဲ့ပစ္စည်းဆုံးရှုံးပါဆိုလို့ကုညီစောင့်ရှောက်ပေးလိုက်တဲ့အားတွေအများကြီးရှိကြပါတယ်နော်ရှိကြပါတယ်ဟိုဟိုဘာခေါ်မလဲဆိုရင်ပြောမယ်ဆိုလို့ရှိရင်နော်ပျောက်ဆုံးနေတဲ့ပစ္စည်းလေးတွေပြန်ပြီးတော့မှနော်ရအောင်အပိုင်ရှင်ရှာပေးတာမျိုးတွေနော်အဲ့ဒါမျိုးလေးတွေအများကြီးရှိကြပါတယ်အဲ့ဒါအရိဏဒါနကနေဆန့်ကျင်ဘက်သူတို့ဘာတွေပစ္စည်းတွေကိုပြန်လဲပြီးတော့ရရှိသွားအောင်လို့ကုညီပေးတာမိမိကရှောင်ရွံ့နေမဟုတ်ဘူးနော်ပစ္စည်းတွေဘာတွေပျောက်မဲ့ဆုံးမဲ့တွေ့တယ်ဆိုလို့ရှိရင်ပြန်လဲပြီးတော့ပိုင်ရှင်နဲ့တွေ့အောင်ကုညီပေးတာမျိုးတွေ ဒါတွေကိုလည်းလှုပ်ဆောင်လှုပ်ဆောင်ရပါမယ်တဲ့ကာမိတုမိဆာစာရသူတစ်ပါးတွေကိုသားမယားသူတစ်ပါးသားမယားလျောက်ကြောက်ကိုပြမခြင်းမှာရှောင်ကျင်တာကရှောင်ကျင်ရမယ်လို့တခါသူတစ်ပါးရဲ့သားသမီးတွေနော်အိမ်တော်ကြီးမပြစ်ပြအောင်လို့ကုညီစောင့်ရှောက်ပေးတာကမိလောက်ရမယ်အလို့အဲအဲ့ဒီလိုလေးလဲမှတ်ထားခဲ့ပါဦးဒါကြောင့်မလို့တာမကမန္တဆိုတာကသူတတတာလောလောပဲပြကြပါစို့ခိုးတာသူတို့ဘာတွေသာသမီဆောင်ရင်ကိုကျူးလွန်စော်ကပြမတာကရှောင်ကျင်ပြီးတော့ သူတစ်ပါးတွေရဲ့အသက်ရှိရာရှိကြောင်းသူတစ်ပါးတွေပစ္စည်းတွေကိုတရားတည်ကြောင်းเนาะမဆုံးရှုံးမပစ္စည်းအောင်သူတစ်ပါးတွေရဲ့အိမ်တောင်ရဲ့ခိုင်မြဲခံခိုင်မြဲမြဲပျော်ပျော်ရွှင်ရွှင်နေနေအောင်เนาะကုညီဆောင်ရှောက်ပေးခြင်းဒါတော့အဲ့ဒီနှစ်ခုကရှောင်းရန်ဆောင်ရန်နှစ်ခုလုံးကြိုက်သွားကြိုက်မသွားဘူးလားကြိုက်သွားပါတယ်ကြိုက်သွားတယ်ရှောင်းလဲရှောင်းရမယ်ဆောင်လဲဆောင်ရမယ် do's and don'ts တစ်ခုလုံးတွဲထားနောက်တစ်ခါတမ္မာအာဇီဝလေးဖတ်လိုက်ပါဦးမြတ်အောက်ကနော်တမ္မာအာဇီဝမက်ကင် အထက်ပါ ကာယကံ၃ပါးဝစီကံ၄ပါးကိုပြုလုပ်၍အတက်မွေးခြင်းမှရှောင်ကျင်လင်တမ္မာအာဇီဝဖြစ်၏ဟုတ်ပြီတမ္မာမှန်ကန်တဲ့အာဇီဝအသက်မွေးတယ်မိမိတို့ရဲ့နော်ဘဝရည်ဒီရည်အတွက်လှုပ်တဲ့ထမင်းစားဖို့အလုပ်ပေါ့ဗျာလွယ်လွယ်ပြောရရင်တော့ဘဝရည်ဒီရည်အတွက်လှုပ်တဲ့အလုပ်ဒီမှန်မှန်ကန်ကန်လှုပ်လို့ရှင်တမ္မာအာဇီဝမှန်ကန်သောအသက်မွေးခြင်းတဲ့အဲ့တော့အပေါ်မှာနှစ်ခုကိုပြန်ကြည့်ရမယ် နော်အပေါ်နှစ်ခုပြန်ကြည့်ကြအောင်ဆိုဘာဖြစ်လို့လဲဆိုတော့အပေါ်မှာအပေါ်နှစ်ခုကဒီနော်ကာယကံနဲ့ဝစီကံပြထားတာရှိတယ်မဟုတ်လားကာယကံ၃ပါးဝစီကံ၄ပါးနော်အဲ့တော့ကာယကံ၃ပါးဝစီကံ၄ပါးနေပြထားတဲ့ခါကျတော့သူကဒီဒီဒီဝစီကံဒါကဝစီကံ၄ပါးဒါကကာယကံ၃ပါးပေါင်းဘယ်နှပါးရှိလဲ 9ပါးပါဗျာ9ပါးဒါတော့အဲ့ဒီနော်မုတာဝါဒပိတုနာဝါစာပရုတဝါစာတံဖပလာပလိန်ပြောတယ်ချမ်းချမ်းတန်းတန်းပြောမယ်နော်ဂုံးတိုက်ပြောမယ်အကျိုးမရှိတာပြောမယ်ဒါဟုအနှုတ်နဲ့ပတ်သက်တဲ့၄မျိုးနော် ပြီးတော့မှကိုနဲ့ပတ်သက်တာကြတော့အတ္တတ္တာခိုးတာဒိညာသာသမီဆိုကအဲ့ဒီ၃မျိုးအလုံးပေါင်းဘယ်နှမျိုးဖြစ်သွားမလဲခုနှစ်မျိုးပါဗျာအဲ့ဒီခုနှစ်မျိုးတစ်မျိုးမျိုးနဲ့အသက်မွေးရင်အဲ့ဒါမိစ္ဆာအာဇီဝ အဲ့ဒါကိုပြောတာနော်ဥပမာထားကြပါစို့လိန်ပြီးတော့နော်လိန်ပြီးတော့ကိုကလိန်တဲ့လုပ်ငန်းတစ်ခုနဲ့ကိုယ့်ရဲ့အတင်မွန်းအကြောင်းနဲ့ချိတ်နေတယ်ဆက်နေတယ်သို့မဟုတ်တိုက်ရိုက်ရှိနေတယ်အဲ့ဒါဆိုအဲ့ဒီအတင်မွန်းအကြောင်းဒီမိစ္ဆာအာဇီဝခေါ်တယ်တော့ပေါ့ပြီနော်အင်းပါဗျာအေးဒါတော့ကောင်းပြီဒါဆိုရင်လိန်ပြီးတော့ तू ကသူများရှိကလိန်ပြီးတော့မှလောက်ရမှဒါလင် तू ကပတ်ဆံရမယ်ဆိုရင်အဲ့ဒီရတဲ့ပတ်ဆံဒီမိစ္ဆာအာဇီဝမှန်ကန်တော့အတင်မွေးခြင်းမဟုတ်ဘူး ဒါတော့နော်ဒီတိုင်းပဲလေပါဏတိပါဏသူတကောတတ်တယ်နော်သူများတကောတတ်ပြီးမှမိမိကနော်အတင်မွေးတယ်ဆိုရင်ထိုအတ္တချင်းကြောင့်ရတဲ့နော်ပစ္စည်းဥစ္စာဒီပတ်စံဒီမှားယွင်းသောအတင်မွေးခြင်းပဲသူတို့ဘာတွေအသက်ဆုံးရှုံးပြီးမှမိမိကထမင်းစားရတာဟုတ်သူများပစ္စည်းကိုခိုးပြီးတော့မှထမင်းဟိုရင်မိမိရည်ရည်အတွက်လှုပ်တယ်နော်သူများသားသမီးတွေကျွလွန်စော်ကပြမပြီးမှနော်ဒီနေ့ခေတ်ဆိုလို့ရှင်တော့ဟောဟိုလိန်နဲ့ပတ်သက်တဲ့လုပ်ငန်းတွေလိုပဲပြောရပါလိမ့်မယ်အဲ့ဒါတွေက နော်ဒါတွေကဒီ level တွေမှာကျุလွန်ကြတာကိုဒါကိစ္စတွေကအဲ့တော့အဲ့ဒီ level တွေမှာသင်မွေးမယ်ဆိုရင်ဒါမမှန်ဘူးတဲ့မမှန်ဘူးတဲ့မိစ္ဆာအာဇီဝတဲ့ဒါတော့ကောင်းပြီဒီအခုပြောခဲ့တဲ့ဝစီကံ၄ပါးကာယကံ၃ပါးသည်မိမိရဲ့အတ္တမွေးမှုနဲ့ဆက်ဆက်နေရင်ထိုအတ္တမွေးခြင်းကိုမိစ္ဆာအာဇီဝမှားယွင်းသောအတ္တမွေးခြင်းဒါဆိုလို့ရှိရင်ဒီနေရာမှာစဉ်းစားမှထားပါတော့ပါဏာတိပါဒသူ့အသက်ကိုတတ်တယ်ဒါတော့နော် လူတယောက်ကမိမိကတန်ငါလုပ်ငန်းဖြစ်လို့နော်ငါးကိုတတ်ပြီးတော့မှ အသက်မွေးရင်ထိုပါဏာတိပါဒကိုမိစ္ဆာအာဇီဝနော်ဘာအာဇီဝလဲမိစ္ဆာအာဇီဝပါဗျာမိစ္ဆာအာဇီဝမှားယွင်းတော့နော်အသက်မွေးခြင်းနော်မှားယွင်းတဲ့အသက်မွေးခြင်းတကယ်လို့ तू ကတန်ငါမဟုတ်ဘူးသူများတက်တက်ပြီးတော့အသက်မွေးတာမဟုတ်ဒါပေမဲ့လမ်းသွားရင်းနဲ့လမ်းဘေးမှာနော်မြောင်းလေးကရေခန့်နေတော့ငါးတွေကတွေ့တဲ့ခါကျတော့ဟာ ဟန်ကြတယ်ပဲကွာဒီနေ့တော့ဟင်းစားရပြီဆိုပြီးတော့ငါးတွေကိုတခါတည်းဖမ်းပြီးတော့မတက်လိုက်တယ်ဆိုကြပါစို့ဗျာအဲ့ဒီလိုမျိုးတွေးလို့တတ်တာကြတော့ तू ကသူ့ရဲ့စီးပွားရေးလုပ်ငန်းတွေတတ်တာမဟုတ်ဘူးအိမ်ထမင်းဟင်းစားဒီနေ့ဟင်းဒီနေ့စားဟင်းစားရလို့တတ်လိုက်တာအဲ့ဒီခါမျိုးတတ်တဲ့အတတ်ကြတော့အဲ့ဒါက तू ကဒုစရိုက်ခေါ်တယ်နော်ဒုစရိုက်လို့ခေါ်တယ်အဲ့တော့ဒီနှစ်ခုတူရဲ့လားမတူပါဗျာဟောစီးပွားရေးအတွက်ဟော တန်ခါလုပ်ငန်းကိုလုပ်ပြီးတော့အသက်မွေးလို့ငါးကိုတတ်ရင်ထိုငါးကိုတတ်ပြီးတော့မှအသက်မွေးရတာဖြစ်တဲ့အတွက်ကြောင့်မလို့ထိုအသက်မွေးဝမ်းကြောင်းလုပ်ငန်းဒီသူတို့ဘာတွေအသက်ဆုံးရှုံးပြီးမှအသက်မွေးလို့မိစ္ဆာအာဇီဝလို့ခေါ်တဲ့ဒါကအသက်မွေးဝမ်းကြောင်းနဲ့ပတ်သက်တာအဲ့လိုမဟုတ်ဘူးတခါတလေတော့ငါးတွေ့လို့နော်ဟာဒီနေ့တော့ငါးတွေတွေ့တာပဲဆိုပြီးတော့ဖမ်းသွားမယ်အိမ်စားဖို့ရောင်းဖို့မဟုတ်ဘူးအဲ့ဒါဆိုလို့ရှိရင်တော့ဒုစရိုက်လို့ခေါ်တဲ့ဒါကြတော့နော်အဲ့ဒါကြတော့ဘာလို့ခေါ်လဲဒုစရိုက်နော်အဲ့ဒါလေးလည်းမှတ်ထားအောင်နော်မတူတဲ့အကြောင်းပြောတာ မှန်အဲ့ဒါကြောင့်အခုဒီမိစ္ဆာအာတာမအာဇီဝဆိုတာကနော်ဒီအတင်မွန်းကြောင်းနဲ့လှုပ်တဲ့အခါမှာလိန်ပြောပြီးတော့အတင်မွန်းကြောင်းမလုပ်ဘူးနော်သူတို့ဘာတွေကိုဂုံးတက်ကွဲပြအောင်လှုပ်ပြီးတော့မှအတင်မွန်းကြောင်းမလုပ်ဘူးဆဲပြီးတော့မှလည်းအတင်မွန်းကြောင်းမလုပ်ဘူးဆဲပြီးတော့တင်မွန်းကြောင်းလုပ်တယ်ဆိုတော့ဒကာကြီးဘယ်လိုပြောမလဲဒီနေ့ခက်ဆိုဆဲပြီးတော့မှတင်မွန်းကြောင်းလုပ်တယ်ရှိနေမှာမလား အာ Facebook မှာဆဲပြီးတော့ကြော်ညာတွေရောပါလာဗျရှိတာဗောတစ်ဖက်နဲ့တစ်ဖက်ဆဲနေတာဟုတ်တယ်မို့လားဟမ်တစ်ဖက်နဲ့တစ်ဖက်ဆဲနေတာဗမာပြည်မှာလူနဲ့လို့တနေ့ကို9000ပေးမယ်လိုက်ကြမလားနဲ့ခေါ်ဘူးလားမှန်ဗျာအေးအဲ့ဒါတွေကတနေ့9000စားတွေဆိုတာနော်အဲ့ဒါမှတ်ထားတော့သူများသူများအဖွဲ့အသင်းတွေကိုသွားပြီးတော့ပတ်စံပြီးလို့သွားဆဲလို့ရှင်တော့အဲ့ဒါအဲ့ဒီ fruit tower စာမျိုးအဲ့ဒါမိစ္ဆာအစည်းဝါအဲ့ဒါပြောတာနော်ဒါတော့ဒီ ဝစီကံ၄ပါးရဲ့ကာယကံ၃ပါးရဲ့ဒီမိမိရဲ့အသင်မွားမှုနဲ့စပ်ဆိုင်ရဲ့မိစ္ဆာအာဇီဝဒါတော့အဲ့ဒီလိုမျိုးကိုနော်မလုတ်ဖက်နဲ့ရှောင်ကျင်ရဲ့ရှောင်ကျင်ပြီးတော့မှအခြားမှန်ကန်တဲ့အသင်မွားအကြောင်းတွေလွတ်ရင်တော့အဲ့ဒါကိုတမ္မာအာဇီဝလို့ခေါ်တယ်နားလည်ပြီနော်အင်းပါဗျာအဲနားလည်ပြီတော့ပြောမယ်ဆိုတော့နှုတ်နဲ့လူတွေကနော်နှုတ်နဲ့ကိုယ့်ရဲ့အသင်မွားအကြောင်းအတွက်လှုပ်လှုပ်ကြတယ်ခန္ဓာကိုယ်နဲ့အသင်မွားအကြောင်းအတွက်လှုပ်လှုပ်တယ် လောက်တဲ့ကမှာကာယကံ၃ပါးဝစီကံ၄ပါးရှိတယ်ထိုလေးထိုလေးပါးကမိမိက ခုနပြောလို့နော်ဒီဝစီကံ၄ပါးနဲ့ပတ်သက်တဲ့ဟာမျိုးကိုရှောင်ကျင်တယ်ကာယကံ၃ပါးနဲ့ပတ်သက်တဲ့ကိုရှောင်ကျင်ပြီးတော့မှန်မှန်ကန်ကန်အတ္တမဝန်းချလို့ရဲအဲ့ဒါတမ္မာအာဇိဝမဲ့ခဲလို့ဒီလိုခေါ်ပါတယ်နော်ဒါတော့ကိုကခုနပြောသလိုအတ္တမဝန်းချမဟုတ်ဘဲနဲ့ဟိုလိန်ပြောတာတွေရောမရှိဘူးရှိပါတယ်ခင်ဗျာအဲ့ဒီလိန်ပြောတာကြတော့ကို့အတ္တမဝန်းချနဲ့မဆိုင်ဘူးမဆိုင်တဲ့အတွက်ကြောင့်အဲ့ဒါကြတော့ဒုစရိုက်လို့ခေါ်တယ် မကောင်းတဲ့အကျင့်ပေါ့နော်ဒုစရိုက်ဆိုတာမကောင်းတဲ့အကျင့်အဲ့ဒါကြတော့အဲ့ဒါမတူဘူးလို့မှတ်ထားပါနော်ပိုက်ဆံရမှမကြောက်မလို့တက်တက်ထွက်ဆိုတဲ့တချို့အတွေကပတ်စံပေးပြီးတော့တက်စစ်ထွက်ခိုင်းတယ်မဟုတ်ဘဲနဲ့ဟုတ်ပါတယ်မြင်ပါတယ်သိပါတယ်လို့ပြောရင်ထိုကဲ့သို့သောပြောဆိုမှုသည်သူတို့ဘာတွေရှိရာပိုက်ဆံရလို့လိန်ပြောတာဖြစ်တဲ့အတွက်နော်အဲ့ဒီလိုမျိုးလိန်ပြောမှုကတော့အသက်မဝမ်းကြောင်းနဲ့ဆက်ဆိုင်တဲ့ပိုက်ဆံရလို့လိန်တာဖြစ်လို့မိစ္ဆာအာဇီဝရိုးရိုးအာဟိုလိန်ဒီလိန်လန်လိုက်တာကတော့မကောင်းတဲ့ အကျင့်စရိုက်ဖြစ်လို့ဒုစရိုက်နော်အဲ့ဒါမျိုးဒါကြောင့်မလို့အဲ့ဒါလေးကို ခွဲမှတ်မယ်နော်အခုပြောခဲ့တဲ့နော်ဒီ၈မျိုးဒီအဲ9မျိုးဒီဝစီကံက၄ပါကာယကံက၃ပါ9ပါမနေဘူးလား9ပါရှိပါတယ်ဗျာ9ပါရှိတယ်နော်အဲ့အဲ့9ပါကိုနော်ဒီသူကအသက်မွမ်းကြောင်းနဲ့မသက်ဆိုင်ဘဲနဲ့ရိုးရိုးနော်ရိုးရိုးဒါပါတော့ရိုးရိုးလိန်နာတို့ရိုးရိုးတတ်တာတို့ဆိုလို့ရှိရင် အဲ့ဒါဒုစရိုက်အဲ့လေဒုစရိုက်ပါဗျာဒုစရိုက်နော်ဒါတော့အဲ့ဒီခုနှစ်ပါးကိုပဲမိမိရဲ့အသင်မွမ်းကြောင်းယက်တည်မှုအလုံးနဲ့ဆက်ဆက်နေတယ်ဆိုလို့ရှင်အဲ့ဒါကျတော့စာလို့ကဒုရာဇီဝတဲ့အတူတူပါပဲနော်ဒုရာဇီဝဒုရာဇီဝဆိုတာဒုမကောင်းတဲ့အာဇီဝအသက်မွေးတာနော်အဲ့ဒါလို့ဒုရာဇီဝလို့ဒီလိုသုံးတဲ့စာတွေမှာဒါတော့သူကဘယ်လိုသုံးလဲဆိုတော့ဒုစရိုက်ဒုရာဇီဝနော်ဒုစရိုက်ဆိုတာကတော့သူအသက်မွမ်းကြောင်းနဲ့မသက်ဆိုင်ပဲနဲ့ ဒီခုနှစ်ပါးကိုကျွလွန်မိတာသူ့အတမွန်းကြောင့်လည်းမဆိုင်ဘူးလိန်နေရိုးပဲပတ်စံတရားကိုလိန်တာမဟုတ်ဘူးဟိုလိန်ဒီလိန်လိန်တာအဲ့ဒါမျိုးကဒုစရိုက်ဒါတော့အဲ့ဒီလိန်တာဒီမိမိရဲ့အတမွန်းကြောင့်နဲ့သက်ဆိုင်ရဲ့အဲ့ဒီအတမွန်းကြောင့်ကမမှန်လို့မကောင်းလို့အဲ့ဒါကျတော့ဒုရာဇီဝဒုရာဇီဝဆိုတာအာဇီဝတွေ့တယ်မဟုတ်လားဒုဆိုတာကမကောင်းတာအာဇီဝဆိုတာအသက်မွေးတာတဏီဒုဆိုတာမှားတာเนาะဒါတော့မိစ္ဆာဇီဝနဲ့ မိစ္ဆာအာဇီဝနဲ့ဒုရာဇီဝနဲ့အတူတူပဲသို့တော်လည်းပဲဒီနေရာမှာကစာလုံးကရှစ်နောက်တူအောင်လို့ရှေ့ကဒုစရိုက်လို့ပြောရင်နောက်ကနော်ဒုရာဇီဝလို့ဒုဆိုတဲ့စကားလုံးနဲ့သုံးတယ်ဒါကြောင့်ပါဠိမှာဒုလို့ပါရင်ဒုလို့ပါလို့ဆိုတာမကောင်းတဲ့ negative အတိတ်ဘယ်ကိုထွက်ပါတယ်နော်ကြည့်ပါလားဒုက္ခတို့ဒုရာဇီဝတို့ဒုစရိုက်တို့ဟုတ်တော့မလားအဲ့ဒါမျိုးတွေနော်အဲ့ဒါတော့ဒုလို့ပါတဲ့စကားလုံးဒီမကောင်းတဲ့အတိတ်ဘယ်ကိုထွက်တယ်ဒါကြောင့် ဒုရာဇီဝဆိုတာမကောင်းသောအသင်မွေးခြင်းဒုစရိုက်ဆိုတာမကောင်းတဲ့အကျင့်စရိုက်ဒါတော့အသင်မွေးခြင်းကြောင့်နဲ့သက်ဆိုင်နေတဲ့ကာယကံဝစီကံမှုသည်ဒုရာဇီဝဒီဟာနော်အေးမိမိကအသင်မွေးခြင်းကြောင့်နဲ့မသက်ဆိုင်တာမသက်ဆိုင်မှုရိုးရိုးပဲလိမ့်နေရိုးရိုးပဲဟိုမှာတွေ့လို့တတ်လိုက်တယ်ဆိုရင်ဒါကမကောင်းတဲ့အကျင့်စရိုက်ဖြစ်လို့ဒုရာဒုစရိုက်စရိုက်ဆိုတာကအကျင့်နော်ဒါတော့မကောင်းတဲ့အကျင့်ပေါ့အဲ့တော့ဒုစရိုက်နဲ့ဒုရာဇီဝကွဲပြီနော် တင်ပါဗျာအဲအဲ့ဒါလေးလည်းခွဲပြီးတော့မှတ်ခဲ့ကြပါဦးဇင်းတို့အဘိဓမ္မာသင်ဖို့ရင်တော့ဒါတွေကတော့သိပြန်လိမ့်မယ်ဦးဇင်းတို့ဒီလိုလေးတွေဟောအဘိဓမ္မာသင်တော့အဘိဓမ္မာသင်တန်းသားတွေကဆရာတွေအဲ့တိုင်းပဲပြောတာဒုဒုစရိုက်ဒုတာစီဝါဒုဒုစရိုက်ဆိုတာကိုအတမွန်းချောင်းနဲ့မသက်ဆိုင်မဲ့နဲ့ကာယကံဝစီကံနော်ခုနှစ်ပါးကိုကျွလွန်တာဟိုဒုရာဇီဝကြတော့အဲ့ဒီခုနှစ်ပါးကိုကျွလွန်တာကိုယ့်ရဲ့အတမွန်းချောင်းပတ်ဆံရမှုနဲ့ဆိုင်တယ်ဘဝရည်ရည်နဲ့ဆိုင်တယ်အဲ့ဒါဆိုမကောင်းတဲ့အတမွဲချင်းဖြစ်လို့ဒုရာဇီဝနော် ဒါတော့ရှင်းပြီနော်မှန်ပါဗျာရှင်းပြီဆိုရင် နောက်တစ်ဖက်သွားမယ်ဗျာနော်ကောင်းပြီဒါနောက်တနည်းလေးပေါ့နော်ဒါ trading နဲ့ပတ်သက်ပြီးတော့မှ round trading လေးငါးခုဖတ်ပေးပါအောင်ဗျာတမ္မာအာဇီဝမဖြစ်တော့ရောင်းဝယ်ခြင်း၅မျိုးနံပါတ်1လက်နဲ့ရောင်းဝယ်ခြင်းနံပါတ်2လူရောင်းဝယ်ခြင်းနံပါတ်3အသားငါးရောင်းဝယ်ခြင်းနံပါတ်4အရက်စားသည့် မူရစ်စေတတ်သောအရာများရောင်းဝယ်ခြင်းတပတ်ငါအစိတ်ရောင်းဝယ်ခြင်းရောင်းဝယ်ရောင်းဝယ်ဖောက်ကားခြင်း၅မျိုးမဟုတ်လားတင်မဖျားအဲ့တော့မာရွင်းနဲ့ရောင်းဝယ်ဖောက်ကားခြင်းတဲ့သူက round trading ပေါ့နော် trading လုပ်တာမာရွင်းနဲ့ကုန်သွယ်မှုတွေဒါတော့ကြည့်လိုက်ပါလားလို့ဒီ၅မျိုးထဲမှာလူတွေကိုကောင်းကျိုးပေးတဲ့အရာဘယ်ဟာရှိလဲ မရှိပါဗျာမရှိဘူးလက်နဲ့ဆိုတာသူများတတ်ဖို့လူအယောင်းဝယ်ပြောမနေနဲ့လူဆိုတာရောင်းဝယ်အပ်တဲ့ပစ္စည်းမဟုတ်ဘူးနော်လူဆိုတာရောင်းဝယ်အပ်တဲ့ပစ္စည်းမဟုတ်ဘူးနော်အသားငါရောင်းဝယ်တယ်ဆိုတော့အသားငါကိုရောင်းဝယ်တော့ဒီအသားတွေရဖို့အတွက်ကတတ္တဝါတွေကမသေးပေးရဘူးလားသေပေးရပါတယ်သေပေးရတယ်သူတို့ကလူတွေကတတ္တဝါတွေဆိုတဲ့သဘောမျိုးကိုယ့်အသက်လောက်ချစ်တာကိုပဲရှိတာလေဒါတော့ သူတို့ဘာတွေကသူတို့အသက်သူတို့ချက်ချက်တော့သူတို့ချက်ပါတယ်ဆိုတော့သူတို့အသက်ကိုတတ်လိုက်တာပဲဒါကြောင့်မလို့အသားငါရောင်းဝယ်ခြင်းကလည်းမကောင်းတဲ့ရောင်းဝယ်ဖောက်ကားခြင်းတွေမှာပါတယ်နော်အယက်စသည်မူရစ်စေတတ်သောအရာများနော်ဒါတော့မူရစ်စေတတ်တယ်ဆိုတော့အယက်စသည်ဆိုတာကတော့ဒါနာမည်တတ်တာကိုပြောတာဟုတ်ဗျနော်ဒါတော့မူရစ်စေတတ်တဲ့အရာမှန်သမျှအရေပဲဖြစ်ဖြစ်အငွေ့ပဲဖြစ်ဖြစ်အမှုံပဲဖြစ်ဖြစ်အလုံးပါတယ်နော်ဟိုသူတို့ဟိုဥပဒေမှာလို့ပေါ့ဗျာ စိတ်ကိုပြောင်းလဲစေတတ်သောအရာမှန်သမျှမူရထက်မှမထည့်ဘူးလားထည့်ပါတယ်ဗျာအေးပင်ကိုစိတ်ကိုပြောင်းလဲစေတဲ့အရာမှန်သမျှအရေးပဲဖြစ်ဖြစ်အမှုန်ပဲဖြစ်ဖြစ်အငွေပဲဖြစ်ဖြစ် anything any substance လေဘာပဲဖြစ်ဖြစ်ပုံဘယ်လိုပုံမှန်တရားနေပဲရှိရှိလို့ပြောတာနော်အဲ့ဒါဟာအဲ့ထက်မှပါတယ်ဒါကြောင့်လူတယောက်ကိုမူရထုံထိုင်းစေတတ်တဲ့ပင်ကိုကနေပြီးတော့မှစိတ်တွေပြောင်းလဲဖောက်ပြန်စိတ်ဖောက်ပြန်ပြောင်းလဲပြီးတော့ထုံထိုင်းစေတတ်တဲ့သဘောတဘာဝရှိတဲ့အရာမှန်သမျှဒီထက်မှပါတယ်လို့မှတ်ပါ ဒါလည်းပဲလူသားတွေပစ္စည်းကြောင်းမမို့လားတင်ပါဗျာပြီးတော့အစိတ်ရောင်းဝယ်ခြင်းတဲ့ဒါလည်းသိတဲ့အတိုင်းပဲအစိတ်ဆိုတာတော့နော်ဒီနေရာမှာဘယ်အစိတ်မဆိုဘယ်အစိတ်မဆိုဒီအစိတ်ကလည်းအမျိုးမျိုးလုပ်တယ်လေအငွေနဲ့လုပ်တဲ့အစိတ်ရှိတယ်အရင်နဲ့လုပ်တဲ့အစိတ်ရှိတယ်အမုံနဲ့လုပ်တဲ့အစိတ်ရှိတယ်အမျိုးမျိုးပဲရှိတယ်မဟုတ်လားလို့ဒါတော့အစိတ်ပေါင်းစုံမှန်သမျှဒီလူကိုတည်စေတတ်တယ်တရားဝါကိုတည်စေတတ်တယ်ဒါကြောင့်မလို့တတ္တဝါတွေရဲ့အတ္တတွေကိုတည်စေတတ်တယ်ဖြစ်တဲ့အတွက်ကြောင့်ဒီကုံသွဲမှု၅မျိုးဒီနော်ဒါနဲ့အတ္တမွေးမယ်ဆိုရင်တော့ မိမိရဲ့တင်မွေးကြောင့်ဒီတမာဇီဝမဖြစ်ဘူးတဲ့မိစ္ဆာအာဇီဝဖြစ်တယ်တဲ့ဒါလေးကတော့နော်တိုးမှတ်ခဲ့ပေါ့လေနော်ဒါတော့ကောင်းပြီဗျာဒီအောက်ကကုံပတ်ဇက်ကလေးဒါလေးနည်းနည်းဖတ်ပေးပါအောင်နော်ဒါတော့ဘုသူတပြည့်ညှက်ထည့်ထားတာပါဒီမှာဗျာကုံပတ်ဇက်တရားမင်းကြီးအရရောင်းရာ၌အကျဉ်းရေကိုတောက်တည်ရှိသောကိုနှုတ်စိတ်တို့ဖြင့်ဒုစရိုက်ကိုကျင့်ကုန်၏ထို့ကြောင့် တေပြီးတော့လည်းငရဲသွားကြရ၏ထိုအရေတို့ဖြင့်ပြည့်နေသောဤကုတ်ကိုဝယ်လိုက်ကြပါတောက်လိုက်ကြပါဟူ၍ဖြစ်သည်ဟုတ်ပြီနော်အဲ့တော့အဲ့ဒီဇက်ကတော့အရှည်ကြီးပါဗျဦးဇင်းအချင်းချုပ်ကလေးပဲပြောပါမယ်နော်ကုံဘဆိုတာအိုးပြောတာအားရလဲအိုးပါဗျာအိုးပေါ့နော်ပြောမယ်ဆိုတော့ဒီနေ့ခေတ်လို့ပြောမယ်ဆိုတော့အရေးအိုးဒါပေမဲ့အရေးရပေါ်လာတဲ့ တမိုင်းပေါ့လေအဲ့ဒီဇလန်ကအရက်ပေါ်လာတဲ့အရက်တမိုင်းခေါ်မှာပေါ့နော်သူကဖြစ်ပုံကမုတ်ဆွတ်တယောက်ကဟဲ့တော်တဲ့သူကမုတ်ဆွတ်လိုက်တော့တပည့်အကြီးကြီးရှိတယ်အကြီးကြီးပဲအဲ့ဒီအကြီးကြီးကလူတရကြော်ကြော်လောက်မှတော့ဂွာကြီးသုံးကွာထွက်နေတာအဲ့ဒီဂွာကြီးရဲ့အလဲကောင်တက်တဲ့မှာရေကိုင်းလိုဖြစ်ပြီးတော့မှမိုးရင်းကြတော့ရေတွေကနော်အဲ့ဒီဂွာကြီးတက်မှာတင်းဒါတော့အဲ့ဒီအပင်ကအသီးအဲ့ဒီအရေကောင်းတော့ကြေးတွေငှက်တွေမြောက်တွေကအဲ့ဒီပင်မှာလာစားကြတော့အဲ့ဒီစားပြီးတဲ့အသီးတွေမစားသေးဘဲနဲ့ပါဇက်ကပြုတ်ကြတဲ့အသီးတွေမှန်သမျှကဒီ ဒီရေကန်ကြီးလိုခွက်ကြီးတဲ့ကိုကြာနေတာဒါတော့မိုးရင်းတို့ကရေလက်ခံထားတဲ့အတီးပေါင်းဆုံးတခါတည်းဟွာကဇပနန်နေဂျုံနန်နေယူလာအဲ့ထက်ပြုတ်ကြဒါတော့အတီးပေါင်းဆုံးအဲ့ဒီထက်မှပြုတ်ကြတော့ຫນွေကြတော့နေရဘူးပူလာတဲ့ခါကျတော့နေအပူနဲ့ဒီအရေကအတီးတွေကိုစိမ်ပြီးသားဖြစ်တယ်ဆိုတော့လှော်စာနဲ့မတူဘူးလားတူပါတယ်ဗျာအဲလှော်စာလို့တူပြီးတော့မှအဲ့ဒီလိုဖြစ်သွားတာအဲ့ဒါတော့မိုးတွင်းကုံလို့ຫນွေတွင်းရောက်တော့6နှစ်ခန်းတဲ့ခါကျတော့ငှက်တွေကအဲ့ဒီအပင်ကြီးမှလာလာပြီးတော့ရေရေတောက်တာရေတောက်တာဒီခွေကြီးတွေကို အဲ့တော့ရေတောက်တော့အဲ့ဒီအရေတွေကိုတောက်ပြီးတော့နှစ်တွေမြောက်တွေကမူးမူးကြတာကိုအဲ့ဒါကိုမုတ်ဆိုးကသွားတွေ့တာတွေ့တော့မုတ်ဆိုးကဟန်ကြတာပဲနော်အဝေးကနေစောင့်ကြည့်9000လိုက်စရာမလိုဒီကောင်တွေကမူးနေပြီးဆိုဖမ်းဖမ်းပြီးတော့ရိုက်သက်စားရိုက်သက်စားတယ်နောက်တော့ तू ကဒီကောင်ဘာကြောင့်မလို့နော်ဒီငှက်တွေမြောက်တွေကမူးပြီးတော့အောက်ပြုတ်ကြလဲဆို तू ကလည်းသွားပြီးတော့နည်းနည်းတောက်ကြည့်တော့အာ तू ကလည်းထုံထုံထိုင်းထိုင်းနေဖြစ်လာအာအဲ့ကြမှာ तू ကလည်းကောင်းမှန်းသိသွားတယ်ကောင်းမှန်းသိတော့အဲ့ဒီတော့ နော်ငှက်ကလေးတွေမြောက်ကလေးတွေပြုတ်ကြရိုက်သက်စားกินစားလဲအရက်တောက်လိုက်နေဟန်ကြနေအဲ့တစ်ပဲအောင်နောက်တော့ तू ကတယောက်တည်းတော့တာပြင်းလာတဲ့ခါကျတော့ဒီတော့ထဲမှာမလတ်မကမှာရစ်သေးကြီးတစ်ပါးရှိတယ်နော်အဲ့ဒီရစ်သေးကြီးအဲသူ့နာမည်ကမုတ်ဆိုးကြီးနာမည်ကတော့သူသူရာတဲ့မုတ်ဆိုးနာမည်ကသူရာပါဗျာသူရာနော်အဲ့တော့နော်ရစ်သေးကြီးနာမည်ကဝရုဏတဲ့နော်အဲ့ဒီငါတော့အရက်တော့ရတယ်လုပ်တယ်ငါတွေ့တဲ့ရစ်သေးကြီးရှိသွားပြီးတော့မှ နော်သွားကတ်အောင်ပါပဲဆိုပြီးနော်ငှက်သားတွေနဲ့ငှက်သားငှက်သားကင်တွေနဲ့နော်အဲ့ဒီအရက်ကိုသွားကတ်တာကိုအရက်ဆိုစိန်ရေပေါ့နော်အသီးတွေစိန်ရေဆိုတော့အာဘာတွေတော့ကွာဆိုဟာဒီလိုဒီလိုပဲတဲ့အဲ့ဒါတောက်တော့ကောင်းနေတယ်ရှင်ပြတောက်ကြည့်ဆိုတော့ရေတဲ့ကလည်းတော့ဟာသဘောတွေကြနှစ်ယောက်သားတစ်ခါတည်းအရက်တောက်လဲအသားစားလေးနဲ့ဟန်ကိုကြနေတာနော်နောက်တဲ့အဲ့ဒီကနေအဲ့ဒီအရက်ကိုမုတ်ဆုကနေမြို့ယူသွားမြို့ကြတော့အဲ့ဒါတွေကိုရောင်းလူတွေကသဘောကျနော်အဲ့ဒါလူတွေကသဘောကျအဲ့ဒီကနေပြီးတော့ နောက်ထားကြပါစို့သူတို့ပြောကြပါစို့မြို့တကာရွာတကာရှောက်လဲရောင်းရောင်းတဲ့ဟာမှန်သမျှကနော်ဘာဖြစ်လာလဲဆိုလို့ရှိရင်လူတွေကအကုန်အရေးစွဲတွေပဲဖြစ်ကုန်တာအရေးစွဲပြီးတော့အရေးသမားတွေဖြစ်စီးပွားတွေဖြစ်ဟုတ်တော့မလားစီးပွားတွေဖြစ်လာအလုံးမလုံးကြတော့ဘူးတာကောသမီးကွဲဖြစ်တယ်ယောက်ျားတွေကအရေးတွေတော့မိမတော့လည်းမိမလည်းအရေးစွဲနောက်ဆုံးကြတော့အဲ့ဒီမှာတာဝတိပိသနဲ့ရောက်တယ်အဲ့ဒီကြတော့နော်ကျန်တဲ့တိုင်းပြည်တွေမှာဒီအရေးသတင်းကနော်သူကဟိုရှိနေတာ တင်းရောက်တဲ့ခါကျတော့အဲ့ဒီတိုင်းပြည်ရောက်တဲ့ခါကျတော့လည်းပဲနော်သူကဘာလုပ်လဲဆိုတော့အရက်တောက်ပွဲလုပ်တာအရက်ပါတီကြီးလုပ်တာအရက်တောက်ကြမယ်ဆိုပြီးအဲ့ဒီတော့အဲ့ဒီဘယင်ကနေအရက်နော်ထားကြပါဆိုတောက်တဲ့ခါကျတော့ကြိုက်သွားပြီးတော့မှအဲ့ဒီအရက်ရအောင်မလားဆိုရမယ်ဆိုတော့ဒါပေမဲ့တောထဲမှာလည်းအရက်ကခုနတက်ခွာကြီးထဲမှာရှိတဲ့ကကုန်ပြီဆိုတဲ့ခါကျတော့နောက်ထပ်ယူကြမရှိဘူးဒါတော့ကိုင်ငါအမြဲတမ်းတောက်ကျင်တယ်ဆိုတော့ဘယ်လိုလုပ်မလဲဆိုတော့အဲ့ဒီတက်ပင်ခွာကြားကြီးတဲ့ကိုကြားတဲ့အသီးတွေ အနံတွေကိုနော်အကုန်လုံးကြည့်ပြီးတော့မှသူက အရစ်စိန်ရေပေါ့စိန်ရေဖော်နီးအဲ့ဒီမှာပေးတာပေးတဲ့ခါကျတော့မြို့တွေမှာနောက်တော့အသီးတွေအရွတ်တွေနဲ့နော်ဒီနေ့ခေတ်လို့ဆိုလှော်စားတွေလို့စပားတွေဆန်တွေအသီးတွေနဲ့ရောပြီးတော့မှစိန်ပြီးတော့မှတောက်တာအရစ်ကိုအဲ့မှာမြို့မှာအဲ့ဒီကနေမြို့တွေမှာအရစ်တွေဆွဲကုန်ပြီဒါတော့အဲ့ခုနပြောတဲ့အရစ်တောက်ပွဲလုပ်တဲ့ဘရင်ကြီးဘရဲလုပ်နေတဲ့ခါမှာတရားမင်းကြီးကလူပြည်လမ်းကြည့်တယ်လူပြည်ကိုလှမ်းကြည့်ပြီးတော့မှကြည့်လိုက်တော့ဟာလူတွေအကျင့်ပြက်ကုန်ပြီ ဆိုပြီးတော့မှပုံနာရောင်ဆောင်ပြီးတော့မှအရက်အိုးကြီးကိုထမ်းပြီးတော့မှအရက်လာရောက်တာနော်တရားမင်းကအရက်တော့တင်လို့ထင်နေမှာဆိုလို့မဟုတ်ဘူးပုံနာရောင်ဆောင်အရက်လာရောက်တာအဲ့ဒီတိုင်းပဲဒါအော်တာလေနန္ဒကမှာဟောဒီမှာပြရတဲ့အရက်အရက်ပါတဲ့တဲ့ဒီအရက်ကိုဒီအရက်ကိုဒါတောက်လိုက်ပြီဆိုလို့ရှိရင်တော့ခန္ဓာကိုယ်ငကိုယ်တော့ကလုံလုံချုံချုံဝတ်တဲ့သူကလည်းလေးတဲ့အရင်မှုပြီဆိုရင်တော့ကိုတုံးလုံးပလာနဲ့လမ်းလျှောက်သွားဖို့မခဲသူကလှုပ်ရဲတယ်တဲ့နှုတ်ကအမတန်ရင်ကျေးသိမ်ဝဲတဲ့လူကလည်းပဲ ကြမ်းကြမ်းတမ်းတမ်းပြောတတ်တယ်တဲ့ကိုဂုံတူးယာတုတက်ခါနဲ့မတော်မလုပ်တာစိတ်တွေကြီးလေးနေပါတယ်ဆိုတော့လူအရစ်တွေတော့အကုန်လုံးစိတ်တွေတခါတည်းကြမ်းကုန်ရော့တယ်ဒါကြောင့်မလို့အရစ်မြတာတောက်လိုက်ပြီဆိုလို့ရှိရင်တော့ဒါပြစ်သမီးပြစ်စီးပွားပြစ်နော်ဇနီးမယားပြစ်မိတ်ဆွေပြစ်အကုန်အကျင့်ပြစ်အကုန်လုံးပြစ်တဲ့အေးတည်ပြီးလို့ရှင်လဲအဲ့ဒီအရေးကငရဲသွားသေးတယ်ဟောဒီလိုမျိုးအရေးတောက်ချင်းရင်ရောင်းပါတယ်ပြို့ဆိုပြီးတော့မှလဲရောင်းတာနောက်တော့အဲ့ဒါကိုဘေးရင်ကြီးကဟာနေစမ်းမအောင်မင်းဘာကြောင့်မလို့ဒါတွေရောင်းလဲဆိုအဲ့ကြမှာနောက်ပိုင်းသူ့ကိုယ်သူ နော်ကျုပ်ကတရားမင်းပါတဲ့နော်အဲ့တော့လူပြည်မှာအခုအကျင့်နဲ့ပြင့်နေလို့နော်တရားမင်းကပုံသားရောင်ဆောင်ပြီးတော့အရက်ရောင်းတာအဲ့ဒါကြောင့်မလို့အဲ့ဒီအဲ့ဒီဇလန်မာကနော်ဒီအရက်ကိုတောက်မိလို့သူကနော်တိုင်းပြည်တွေမှာတခါတည်းဟိုတိုင်းသူပြည်သားတွေမှာကတော့ဘယင်တွေပါအကျင့်ပြက်ကုန်တာဘယင်တွေပါအကျင့်ပြက်ကုန်တာအဲ့ဒါကြောင့်မလို့မြတ်စွာဘုရားအလောင်းကအဲ့ဒီတုန်းကသူကတရားမင်းဖြစ်ခဲ့တာ ရာမင်းဖြစ်ခဲ့တဲ့အတွက်ကြောင့်မလို့အရစ်ကြီးအရစ်ကိုအိုးကြီးနဲ့လှည့်လည်ပြီးတော့မြို့တဲ့ရွာတဲ့ရောင်းလို့အဲ့ဒီအိုးကိုကုံဘနော်ကုံဘဆိုတာအိုးပြောတာအရစ်အိုးကြီးနော်ဟိုဘက်ဒီဘက်ဆိုင်းနဲ့ထမ်းပြီးတော့ရောင်းတာအမှန်တော့ဘယင်ကိုချွတ်တာပါနော်ဘလအဲ့ဒီထက်မှမသားစရာလေးကဘာပါလဲဆိုရင်အသမင်းကြီးတဲ့အရက်တော့ပြီဆိုရင်လူမပြောနဲ့နတ်ကတောင်ပစ္စည်းတယ်နတ်တောင်ပစ္စည်းသွားတာပဲတဲ့နော်တာဝရင်သာနတ်ပြည်ကြီးကိုအရင်တော့ကပိုင်တာအသူရနတ်တွေပိုင်တာတဲ့ အဲ့ဒီအသူရနတ်တွေကအရက်တောက်တဲ့ခါကျတော့မကတို့အဖွဲ့တွေရောက်တဲ့ခါကျတော့သူတော်ကောင်းနတ်တွေရောက်တဲ့ခါကျတော့မသူတော်အရက်တောက်တဲ့နတ်တွေကတခါတည်းမြင့်မတောင်ထက်ကနေကန်ချခံလဲရတယ်တဲ့ဒါတော့အရက်တောက်တဲ့လူတွေကတိုက်ပြီးလဲဆုံရှုံတတ်တယ်ဆိုပြီးတော့အဲ့ဒါတွေပါထည့်ပြောထားတာလေနော်အဲ့ဒါကြောင့်မလို့ဒီခုနကပြောတဲ့အရစ်တို့အစိတ်တောက်တို့ဆိုတာလူသားတွေကို ပြည်စည်းတတ်တယ်ဆိုတဲ့အကြောင်းကိုပြောတာပါနော်ဒါတော့နောက်တစ်ခုကတော့ဦးဇင်းမဖတ်လိုက်ပါမယ်ဒါကတော့မြတ်စွာဘုရားက အရက်တောက်တဲ့လူတွေဟာတဲ့ခုနကပြောသလိုမျိုးနော်သူကခုနပြောတဲ့သားဖြစ်သမီးဖြစ်စီးပွားဖြစ်ယာတုဖြစ်အများကြီးပါပဲပြည်စည်းသွားတာတွေလေခုနပြောလို့လူတွေမှာဩအကျင့်သက်ခါမှန်သမျှတွေအကုန်ပြက်ပါဇက်ကစောင့်စည်းရမယ်မှန်သမျှတွေအကုန်လွတ်နော်စိတ်တွေကလည်းကြမ်းတမ်းနော်အဲ့ဒီလိုတွေဖြစ်တာနောက်ဆုံးခုနပြောသလိုပဲတိုင်းပြည်အုပ်ချုပ်တဲ့ပုံကိုယ်တွေအရက်တောက်ရင်ဟောစီမံအုပ်ခံခွဲမဲ့သူတွေအရက်တောက်နေအောက်ကလူတွေကလည်းပဲကဲလုံးလုံးနေမအောင်မလား လုံနိုင်ပါဘူးလုံနိုင်ဘူးအဲအကြောင်းတိုင်းပြည်ပြည်ပြည်ဖြစ်တဲ့ဟာမျိုးတွေမကသေးဘူးတဲ့နော်အဲ့ဒီတော့မြတ်စွာဘုရားကဒုစရိတဝိပါကတုတ်ဆိုတာအင်္ဂုတ္တရမှာရှိတယ်နော်အရက်ကိုတဲ့ကာလကြာရှည်ဆိုတာတောက်ခဲ့တယ်ဆိုလို့ရှိရင်တဲ့အဲ့ဒီပုံကိုယ်တွေကတေးပြီးတဲ့အခါကြာလို့ရှိရင်သူကတေးပြီးတဲ့နောက်မှာငရဲတိလိစ္ဆာပိတ်တာပဲလေးပုံကြတတ်ပါတယ်တဲ့ဒါတော့တကယ်လို့နော် ဒီငရဲတိလိษံပိတ္တအပေဘုံကနေကြာပြီးလို့လူပြန်ဖြစ်မယ်ဆိုရင်တောင်မှပဲထိုပုဂ္ဂိုလ်ဒီအရက်တောက်လာတဲ့ဘဝကနေပြီးတော့လာတာဖြစ်တဲ့အတွက်ကြောင့်မလို့နော်သူကလူပြန်ဖြစ်ရင်ဘာဖြစ်တယ်သလိုပေါကြောင်ကြောင်ဖြစ်တယ်တဲ့ဘာဖြစ်တယ်ပေါကြောင်ကြောင်ဖြစ်တတ်ပါလားအဲပေါကြောင်ကြောင်ဖြစ်တတ်တယ်ဒါတော့အရက်မူးတဲ့သူတွေပြောတဲ့စကားကိုနားထောင်ကြည့်ပါလားနော်ဘာတွေများအကောင်းပါမပါပါဗျာမပါဘူးဘာသာကထင်ရဆုတ်ပြောတာဒါတော့အယူတယောက်စကားနဲ့အမှုတယောက်စကားဘာထူးလဲ ထူးပါဗျာဘာမှမထူးအဲ့ဒါကြောင့်အရက်တောက်ပြီးလို့တည်တဲ့ပုံကိုယ်တွေကတဲ့အရက်အကုသိုလ်ကံကြောင့်မလို့နော်အပယ်လေးပုံကိုကြာပြီးလို့တခါလူပြန်ဖြစ်ရင်တောင်အကျိုးဆက်ကမကုန်သေးဘူးအရင်ကအရက်တောက်ချင်းကြောင့်ရတဲ့အရင်ကအပယ်လေးပုံကြာတယ်နော်ငရဲကြာတယ်ဆိုကြပါစို့ဗျာငရဲကြာတာကအရင်အေးငရဲမှာနော်ခံလို့လွတ်လာပြီးလို့ရှိရင်အဖျားကြံသေးတယ်အဖျားဆိုတာကငရဲမှာခံလောက်အောင်အပြစ်ကမရှိတော့လို့နော် ပိဋ္ဌံပိဋ္ဌာတို့တိလိစ္ဆာတို့ဖြစ်လာအောင်အကုသိုလ်ကမရှိတော့ဘူးသို့တော့သူတို့မှာကြံသေးတယ်အငွေ့သက်ကြံတယ်အဲ့ဒီအငွေ့သက်ကနော်အဲ့ဒီကုသိုလ်ကံလေးအကျိုးပေးလို့လူပြန်ဖြစ်ရင်လေတဲ့နော်စိတ်ဓာတ်ကြီးကြီးလင်းလင်းထက်ထက်မြက်မြက်လူမဖြစ်ဘူးတဲ့ထုံထုံထိုင်းတိုင်းနော်စိတ်စိတ်ပြတ်နေတဲ့ပုံကိုမျိုးသူအရက်တော့တုံးကပြောတဲ့စကားပုံစံမျိုးလိုပဲထုံထုံထိုင်းထိုင်းဖြစ်မယ်နော်အယူချိပန်း စကားတွေတခါတော့ဘလို့ရှစ်တော့ရှောက်ပြောနေတဲ့ဟာမျိုးဖြစ်မဲ့တနည်းအားဖြင့်ပြောမယ်ဆိုရင်နော်အဲတကယ်လို့ဖြစ်တယ်ဆိုရင်တောင်မှလူအကောင်းနဲ့မှသုံးလို့မရဘူးနော်တမန်သားလောက်ကအယူပါတယ်ဒါကိုပြောတာနော်50 50ဆိုတော့ပိုဆိုးရပါလားနော်50 50ဆိုတော့ပိုဆိုးရပါလားအယူအနံ့ဆိုတာကတော့တမန်သားလောက်ကိုပြောတာနော်တမန်သားလောက်ကယူနေတယ်ဆိုတော့ကကျတော့လူကောင်းနဲ့မှထည့်သုံးလို့ရပါဘူးမရပါဘူးဗျာမရဘူးနော် ကျုပ်တို့ဘုန်းကြီးတွေလည်းမဝတ်သေးခင်အဲ့ဒါတွေမေးရတယ်ခင်ဗျာဒုံလဘဝတ်ဖူးတယ်မဟုတ်လားဝတ်ဖူးပါတယ်ခင်ဗျာဟောနောက်ဥမတကောတိအသင်တိနော်စေယောဂာယုမရှိတာကောမှန်ရဲ့လားနော်ဝမ်တွင်ယောဂာယုမရှိတာကောမှန်ရဲ့လားနဲ့မေးတယ်မဟုတ်လားလို့မေးပါတယ်ခင်ဗျာမေးတယ်နော်အဲ့ဒါယူတယ်ဆိုတော့ qualify မဖြစ်ဘူးကျုပ်တို့ကရန်ခံပြီးလို့မရဘူးအဲ့ဒါရန်ခံပြီးလို့မရဘူးနော်အဲကြောင့်ဦးဇင်းတို့ဒီရန်နေမှာအဲ့ဒီရန်ခံတဲ့ခါတွေမှာ၁၄ချက်မဲတဲ့ထဲမှာအဲ့ဒီတစ်ခုပါတယ် ကင်ထားပါတော့ပြောချင်တာကနော်အရင်တောက်တဲ့ပုဂ္ဂိုလ်များသည်အကျိုးရင်းအကျိုးဖျားလို့နှစ်ခုရှိတယ်အကျိုးရင်းမကောင်းတဲ့အကုသိုလ်အကျိုးရင်းကအပယ်လေးပုံကြတတ်တယ်ကြတတ်တယ်ဆိုတာကကြတတ်တယ်လို့ပြောတာကြတယ်လို့မပြောဘူးနော်တင်ပါဗျာအဲ့ဒီနှစ်ခုကွဲရလားကွဲပါတယ်ဗျာအေးကြတတ်တယ်ဆိုတာကဒီအကုသိုလ်ရဲ့အကျိုးကနော်အပယ်လေးပုံကိုကြတတ်တယ်လို့ပြောတာဒါပေမဲ့ဒီဘဝမှာအရက်တောက်တယ် နောက်ဘွားကျတော့ဟာတခါတည်းလူကောင်းတွေဘာတွေဖြစ်နေလို့ရှင်ဟာရှင်ပြောလို့ပြောတော့အရင်တော့အပေကြတယ်ဆိုဒီလူကြတော့မှနော်သူကဘဝကောင်းတွေဖြစ်နေတယ်လို့ပြောတတ်တယ်ဒါကြောင့်သူ့ရဲ့ကြတတ်တယ်ဆိုတာကဓာရိုက်ကြတာပြောတာမဟုတ်ဘူးဂျားထဲမှာဘဝတွေခံရင်ခံသေးတာကောင်းတဲ့ကုသိုလ်ကအရှိန်ရှိနေသို့တော်လည်းပဲလွတ်တော့လွတ်မလားမလွတ်ပါဗျာမလွတ်ဘူးကျိုးရှည်ရှည်လေးနဲ့လမ်းပေးထားလိုက်တဲ့သဘောပဲဒါကြောင့်ကြတတ်တယ်ဆိုတာကနော်ဓာရိုက်ကြတာပြောတာမဟုတ်ဘူးဂျားထဲမှာဘဝတွေခံတတ်တယ်လို့ပြောတာနော် အဲဒါကြောင့်ကြတတ်တယ်နဲ့ကြတယ်ဆိုတဲ့စကားလုံးဗမာမှာမတူပါဘူးအဲဒါကြောင့်ကြတတ်ပါတယ်တကယ်လို့ကြပြီးလို့ရှင်လဲကုသကံလေးရှိလို့လူပြန်ဖြစ်တောင်းမှာပဲတဲ့အရက်တောက်ထားတဲ့သူတွေရဲ့နော် စိတ်ထဲမှာပါသွားတဲ့ဝသီစိတ်ထဲမှာအဲ့ဒါကြီးကတ်မသွားဘူးလားကတ်သွားပါတယ်ဗျာကောင်းလို့ရှင်တော့ပါရမီခေါ်တယ်ဗျာကောင်းတာကြတော့ပါရမီစက်တိုက်လုံနေလို့မကောင်းတာကြတော့အာဟုသောဝသီဝါဒနာ နော်အဲ့ဒီဝါဒနာအဲ့တော့ဝသီဝါဒနာပါပြီဆိုလို့ရှင်တော့အဲ့ဒါ စဉ်းစားတာကြည့်ပြီးတော့အရက်တောက်တဲ့ပုဂ္ဂိုလ်များလူပြန်ဖြစ်ခဲ့ရင်တော့အယူအနှံဘဝမျိုးရောက်တတ်ပါတယ်အဲ့ဒါလေးကိုပြောတာပါဒါကတော့အပူညက်ပေးလိုက်တာအဓိကနော်ခုနကတမ္မာအာဇီဝနဲ့ပတ်သက်ပြီးတော့ဘေးကိုထွက်သွားတာကိုင်းတာတော့တမ္မာအာဇီဝပြီးတော့တမ္မာဝါယာမမဲ့ခင်ဒါလေးဖတ်ပေးပါအောင်များအောက်ကဆောင်ပုံလေးပါတွဲဖတ်လဲတမ္မာဝါယာမမဲ့ခင်တမ္မာပဒံ၄ပါးနံပါတ်1မဖြစ်သေးသော အာကုတ္တတရားများမဖြစ်စေရန်အထုတ်ခြင်းပိတ်နံပါတ်1ဖြစ်ပြီးသော အာကုတ္တတရားများကိုပယ်နိုင်အောင်အထုတ်ခြင်းပယ်နံပါတ်3မဖြစ်သေးသောအာကုမဖြစ်သေးသောကုသိုလ်တရားများ ဖြစ်လာအောင် အထုတ်ခြင်းဖြစ်နံပါတ်4ဖြစ်ပြီးသောကုသိုလ်တရားများကိုတည်တံ့တိုးပွားပြည့်စုံသွားအောင်အထုတ်ခြင်း ပွားမဖြစ်သေးပြန်အကုတလန်ပိယံလုံလုံလာဖြူဖြစ်ခဲ့ဖြစ်ပြီးခဲ့ပြန်အာကုတလံပေယံလုံလာပြု မဖြစ်သေးပြန်ကုတလံဖြစ်ယံလုံလာပြု ဖြစ်ခဲ့ပြီးပြန်ကုတလံတိုးယံလုံလာပြုဟုတ်ပြီဒါတော့လင်္ကာဆောင်မုတ်ကလေးတွေကြံရင်လည်းကြက်ထားလို့ရအောင် အတူကလေးမှတ်ချင်လို့ရှင်တော့ပိတ်အဲဖြစ်ဘွားဆိုတာလေးကိုမှတ်ထားပေါ့ဗျာနော်ဒါတော့တမ္မာဝါယာမဆိုတာအာထုတ်တာဒီနေရာမှာအာထုတ်တာဆိုတော့ဦးဇင်းတို့ကဟောဝါယာမဆိုလို့ရှင် လုံးလစိုက်တယ်အာထုတ်တယ်ဆိုရင်ခန္ဓာကိုယ်ကြီးနဲ့နော်အလွတ်လွတ်ရတာကိုပဲမြင်နေတတ်တယ်ဒါတော့ဦးဇင်းတို့စာပေမှာဝိရိယနှမျိုးရှိတယ်နော်ဒီကာယိကဝိရိယစေတသိကဝိရိယ အင်္ဂလိပ်လိုပြောလို့ရှင်တော့ mental effort physical effort နှမျိုးပေါ့နော်ဒါတော့ physical effort တွေပြောတာမဟုတ်ဘူး mental effort ဆိုတာစိတ်အဖြစ်လည်းပဲစူးစမ်းရတာတွေမရှိဘူးလားရှိပါတယ်ဗျာအဲ့ဒါနှစ်ခုလုံးရှိတယ်ဒါတော့ဒီနေရာမှာဦးဇင်းတို့အာကုသိုလ်တွေနဲ့ပတ်သက်လို့ကိုယ့်ရဲ့ကိုယ့်စီမှာမလုံမိအောင်ပေါ့နော်ပိတ်ဆို့ထားရတယ်အဲ့ဒါတော့အဲ့ဒီပိတ်ဆို့တဲ့အခါတွေမှာဒီကိုကမဖြစ်သေးတဲ့အာကုသိုလ်ကိုကနော် ကို့မှာမဖြစ်အောင်ဆိုပြီးတော့မှစူးစမ်းပြီးတော့မှပိတ်ဆိုတာမလုပ်ဖက်နေတာရှောင်နေတာပြောတာငါမလုပ်ဘူးငါလိုပုံကိုမျိုးတာမလုပ်သင်ဘူးငါတို့မှာဆရာသမားမိဘဘိုးဘွားအစဉ်စစ်ဒါမျိုးဘယ်တော့မှမလုပ်ခဲ့ဘူးစသည်ဖြင့်ကိုယ့်ရဲ့ဂုဏ်သိက္ခာမိဘမျိုးရိုးဆရာသမားတွေကိုယ့်ရဲ့အကျင့်သိက္ခာတွေနဲ့ဂုဏ်သိက္ခာတွေနဲ့ထိန်းပြီးတော့အဲ့လိုအကုသိုလ်မဖြစ်အောင်ပိတ်ထားတာဆို့ထားတာနော်အဲ့တော့အဲ့ဒါဘာလဲဆိုရင်ဒီတိုင်းလေးပြောရတာတော့လွယ်တယ်နော်ဘာပြောနေမှသိချင်မှသိမှာကိုယ့်ရဲ့အသက်မွန်းဝမ်းကြောင်း လုပ်ငန်းနဲ့ဆက်ဆက်လာပြီကို့မှာကအခက်အခဲကလည်းရှိတယ်ဒါလေးရလိုက်အခက်အခဲကလည်းပြေလည်သွားမယ်ဒါကိုလှုပ်လို့ရှင်လည်းပဲဘယ်သူမှသိမှာမဟုတ်ဘူးနော်ဘယ်သူမှလည်းမသိနိုင်ဘူးကိုကလည်းဘယ်သူမှမသိနိုင်ဘူးဒါတော့အဲ့ဒီအခါမျိုးမှာ ကိုယ်သက်ခါနဲ့ဒါနဲ့လဲမလားဆုံးဖြတ်တကမခက်ဘူးလားအဲ့ဒီအဲ့ဒီနေရာကြတော့ခက်ပါတယ်ဗျာခက်တယ်ကိုရမှန်လည်းဘယ်သူမှမသိဘူးကိုမှတပါဘယ်သူမှမသိနိုင်နော် ဒါတော့ကိုယ်မှလည်းအခက်အခဲရှိတယ်ဒါလေးလှုပ်လိုက်လို့ရှိရင်လည်းအခက်အခဲပြေလည်သွားမယ်ဟောမယ်လုံးကလည်းမရှိဘူးလားမလုံးကလည်းရှိပါတယ်မလုံးကလည်းရှိတယ်ဒါလေးယူလိုက်ရင်လည်းအခက်အခဲပြေလည်သွားပြီဆိုတော့ဟောဒီလိုနေရာမျိုးကကိုယ့်ရဲ့ဒီလာဆန့်တာပဲအဲ့ဒါမျိုးကိုမဖြစ်အောင်လို့စိတ်ထဲကနေကိုကိုကိုနော်ကောင်းနေတဲ့ဂုံသိက္ခာတွေကိုပြန်ထိပြီးတော့မှမဖြစ်အောင်လို့အကုသိုလ်တွေကိုကိုတန်တန်ကိုမဖြစ်ရအောင်နော်အဲ့ဒီလိုမျိုးပိတ်ဆို့ထားတာတန်ဝရလို့လည်းသုံးတယ်တန်ဝရဆိုတာပိတ်ဆို့တာနော် ဒါတော့တန်ဝရဆိုတာပိတ်ဆိုတာကိုပြောတာအဲ့တော့အဲ့ဒီလိုမျိုး စိတ်ထဲကနေပြီးတော့မှဝိရိယနဲ့ကြိုးစားပြီးတော့ပိတ်ဆိုတယ်ဦးဇင်းတို့ရဟန်းများမှာဆိုလို့ရှိရင်လည်းပဲမအပ်သောနည်းနဲ့နော်အလူခံ ပြီးတော့မှပစ္စည်းလေးပါးကိုရှာဖွေအလူခံပြီးတော့ဟာမျိုးတွေကိုမိမိတို့ကရှောင်ကျဉ်ရတာမျိုးကိုပြောတာနော်ဒါတော့မဖြစ်သေးတဲ့အကုသိုလ်တွေကိုမှနော်မဖြစ်အောင်ဖြစ်ပြီးတဲ့အကုသိုလ်တရားတွေကြတဲ့ပယ်နေအောင်ဆိုတော့ကောင်းပြီကိုကဟော မဆောင်ထိတ်နိုင်လို့ကျူးလွန်မိပြီလို့ရှင်လည်းပဲတဲ့ကျူးလွန်မိပြီတဲ့အကုသိုလ်ကိုပယ်တယ်ဆိုတာဘာပြောတာလဲလုပ်ပြီးပြီဘယ်လိုလုပ်ပယ်တကယ်ဗျာလုပ်ပြီးသားကြီးပဲဟုတ်တယ်မဟုတ်လားတင်ပါဗျာအဲ့တော့ဒီနေရာမှာပယ်ဆိုတဲ့နေရာမှာကတခြားပြောတာမဟုတ်ဘူးလောက်ကလုပ်ပြီးနေပြီကျူးလွန်ပြီးနေပြီနော်နော်ဒီ what is done is done လုပ်ပြီးတာတော့လုပ်ပြီးတာပဲဟုတ်တယ်မဟုတ်လားဒါပေမဲ့အဲ့ဒီမှာတစ်ခုရှိတာက လုပ်ပြီးတဲ့အာကုသိုလ်ကိုဘယ်လိုလုပ်ပယ်မလဲဆိုတာတခြားမဟုတ်ဘူးတဲ့အဲ့ဒါကို ပြန်လဲစဉ်းစားပြီးတော့မှစိတ်ထဲမှာတလုံနွေးနွေးနဲ့နော်ကိုကစိတ်ထဲမှာငါတော့ဒါတော့လုံမိလိုက်ပြီးဒါတော့လုံမိလိုက်ပြီးလို့တလုံနွေးနွေးနဲ့စိတ်ထဲမှာပူပင်သောကဖြစ်စိတ်သောကရောက်နေမယ်ဆိုရင်တဲ့မိမိပထမလုပ်တဲ့အာကုသိုလ်ကိုအကြောင်းပြုနော်ဒုတိယအာကုသိုလ်တွေစိတ်ကဖြစ်မနေဘူးလား ဖြစ်နေပါလေခင်ဗျာအေးအဲ့ဒါပဲခင်ဗျားတို့ညရွက်လိမ့်မယ်ဥပနိတ္တပစ္စည်းကြရင်အကုသလောဓမ္မောအကုသလတ္တဓမ္မတဥပနိတ္တပစ္စည်းနာပစ္စည်းရောဆိုတာအဲ့ဒါပြောတာတော့ပေါက်လားပြမဗျာအမှန်တော့ခင်ဗျားတို့နော်ပဋ္ဌာန်းလေးနည်းနည်းပါးပါးလေးအတိပ္ပယ်လေးသိရင်ပိုရွတ်လို့ကောင်းတယ်ကဲအကုသလောဓမ္မောတဲ့ကိုမထမလှုပ်ထားလိုက်တဲ့အကုသူကိုအကြောင်းပြုပြီးတော့တဲ့နော်ပထမအလှုပ်ထားတဲ့အကုသူကအကုသလတ္တဓမ္မတနောက်ထပ်ပြန်ပြီးတော့မှ remorse ဖြစ်နေတာ remorse ဖြစ်နေတဲ့ခါကျတော့နော်ရှေ့ကလှုပ်တဲ့အကုသူကနေနောက်ထပ်လှုပ်တဲ့ အကုသိုလ်ကို ပြန်အဲဘာခေါ်မလဲပြန်ပြီးတော့စိတ်ထဲမှာဟိုနှလုံးမသာမရာဖြစ်နေတာ remorse ဖြစ်နေတာဆိုတော့နောက်ထပ်အကုသိုလ်တွေထပ်ထပ်မဖြစ်စေဘူးလားဖြစ်စေပါတယ်ဗျာဖြစ်စေတယ်ဒါကြောင့်ပထမလုပ်ထားတဲ့အကုသိုလ်ကနောက်ထပ်နောက်ထပ်အကုသိုလ်တွေဖြစ်အောင်လို့နော်အဲ့ဒီလိုမျိုးအာယုံပြုပြီးတော့ငါတော့ဒါတော့လုံးမပြီးလုံးမစိတ်ထဲမှာမပေါ်ဘူးလား ပါတယ်ဗျာအေးအဲ့ဒါအာယုံပြုတ်ပြီးတော့အဲ့ဒါတွေကပြန်ပေါ်လာတယ်ပေါ်လာတော့ပေါ်လာတဲ့စိတ်မကောင်းမှုမကောင်းတဲ့အခါကျတော့ရှေးအာဟုသူကြောင့်နောက်ထပ်နောက်ထပ်အာဟုသူတွေထပ်ထပ်ထပ်ထပ်ဖြစ်တာကိုအာဟုသလောဓမ္မအာဟုသလတဓမ္မတာဥပနိတ္တပစ္စေနပစ္စယောလို့ပြောတာနားလည်လားပြမဗျာအဲ့တော့ကောင်းပြီအဲ့ဒါလိုမဖြစ်အောင်ဘယ်လိုလုပ်မလဲဆိုရင်အေးငါတော့နော်မသိမှန်မဲမိလို့ငါတော့ဒီတခါတော့မှားပြီဒါပေမဲ့နော်ဒီအမငါဒီတခါ ထမဆုံးကျင်နေနောက်ဆုံးကျင်ပဲဖြစ်ရမယ်။နောက်ဘယ်တော့မှမလုပ်တော့ဘူးလို့အဲ့ဒါလိုစိတ်ကဆုံးဖြတ်ပြီးတော့မှနော်အဲ့ဒါလိုစိတ်ထဲကနေပယ်လဲလို့ရှိရင်တော့နော်ငါဒါပြီးသွားပြီနောက်ထပ်ပြန်ပြီးတော့စိတ်ထဲမစဉ်းစားတော့ဘူးအဲ့ဒီစဉ်းစားမယ့်နေရာမှာတိပြင်ကောင်းတဲ့အရာတွေနဲ့အစားထိုးပြီးတော့စဉ်းစားစဉ်းစားတဲ့ခါကျတော့အဲ့ဒီအကုသူကအဲ့ဒီနေရာမှာရက်မသွားဘူးလားရက်သွားပါပဲညာအဲ့ဒီလိုမျိုးရက်သွားတာကိုပဲကိုကိုကို resolution တော့လိုလိုတယ်နော်ငါဒီဒီအမကိုဒီဒီချိန်ဟာဒါနောက်ဆုံးချိန်ပဲဖြစ်ရမယ် နော်ဒီဒီချိန်ဒီဒီတခါပြီးရင်နောက်ဆုံးဘယ်တော့မှငါမလုပ်တော့ဘူးဆိုပြီးတော့မှအဲ့ဒီလိုဆုံးဖြတ်ခြင်းနဲ့တကွာစိတ်ထက်ကနေမေ့ပြစ်လိုက်တယ်ဖြောက်ပြစ်လိုက်တယ်နော်ပယ်ပြစ်လိုက်တယ်ခါထုတ်ပြစ်လိုက်တယ်အဲ့ဒါကိုပယ်တယ်လို့သုံးပါတယ်နော်ဒါတော့နားလည်ပြီနော်မှန်ပါဗျာအဲ့ဒါပယ်တယ်ဆိုတာအဲ့ဒါကိုပြောတာဒါကြောင့်မလို့အဲ့ဒါကအဲ့ဒီအချက်ကအရေးကြီးပါတယ်ဘာဖြစ်လို့အရေးကြီးလဲဆိုတော့ပုရိသေမှန်ရင်အမှားကင်းမှာမလား မကင်းပါဗျာအဲ့တော့အမမကင်းဘူးသူရဲ့ရှိကိုလည်းရှိအကုန်ရှိတယ်အမအမကင်းတယ်လို့ဆိုတော့လောကမှာဘယ်သူမှမရှိဘူးနော်အဲသူတို့အင်္ဂလိပ်လိုလေသူတို့ပြောပြတယ်တော့မဟုတ်လား no one is free from mistakes ဆိုတာလေနော်အဲ့တော့အမားကကင်းတယ်လို့ဆိုဘယ်သူမှမရှိဘူးဒါပေမဲ့အဲ့ဒီမှာအမားကင်းတယ်လို့မရှိတဲ့ထက်မှာမိမိအမားကိုမိမိတိပြီးတော့နောင်အဲ့ဒီလိုမျိုးပြန်မလုပ်ဘူးဆိုရင်ထိုးပုဂ္ဂိုလ်ဒီသူတော်ကောင်းဖြစ်သွားတယ်ဟုတ်တယ်လေ လူတော်ကောင်းဖြစ်သွားပါလေဗျာအေးအဲ့ဒါပဲဒါမြတ်စွာဘုရားလည်းဟောတာတာရှိတယ်နော်မှားမှန်မှန်သည့်လူတော်ဖြစ်နိုင်ဤမှားတာကိုပဲမှန်တယ်ထင်မိုင်မြတ်မိုက်တည်ပဲနဲ့ခိုင်မှားမှန်မှန်သိရင်မှားတာကိုမှားတယ်လို့သိရင်အဲ့ဒီလူကလူတော်ဖြစ်နိုင်တယ်လူပြန်ပြီးတော့အကောင်းဖြစ်နေတယ်ပြောတာမှားတာကိုပဲမှန်တယ်ထင်မိုင်မြဲမိုက်တည်ပဲဆိုတာကိုလှုပ်ထားကြည့်ရင်မှားလဲမှားသေးတယ်မကောင်းလဲမကောင်းဒါကြီးကိုပဲ तू ကမှန်နေတယ်လို့ထင်ရင်တော့မိုက်ပြီးရင်မိုက်ရဲ့နော်မှားပြီးရင်မှားရဲ့မယ်တဲ့အဲ့ဒီလိုပုံကအမှန်တန်တရားဘယ်တော့မှမလွတ်တော့ အဲ့ဒါပြောတာအဲ့ဒါကြောင့်ဒုတိယကဖြစ်ပြီးတဲ့အကုသိုလ်လုံးမိပြီးတဲ့အကုသိုလ်ကိုစိတ်ထဲကနေနောင်ပယ်သောအခါမှာမလုတော့ဘူးရေလို့ဆုံးဖြတ်ခြင်းနဲ့တကွာပယ်ထုတ်လိုက်ရင်ဒါပယ်တယ်လို့ခေါ်တယ်ဒါလည်းပဲစိတ်ထဲကနေကဲဝိရိယစိတ်စိတ်ထဲကနေဆုံးဖြတ်ခြင်းချရတယ်ဆိုတော့နော်ပြတ်သားမှုမရှိရင်ရပါမလားမရပါဘူးခင်ဗျာမရဘူးဒါကြောင့်လို့ပယ်ဆိုတာအဲ့ဒါကိုပြောတာနော်ဒါနံပါတ်1နံပါတ်3ကတော့နံပါတ်3နဲ့၄ကတော့လွယ်ပါတယ် မိမိဘဝမှာမဖြစ်ဘူးမလုပ်ဘူးတဲ့ကောင်းမှုမှန်သမျှကိုစူးစမ်းပြီးတော့မှလုပ်ပါတဲ့ကောင်းမှုလို့ပြောတာကတော့အလုံးကိုကောင်းတဲ့အလုပ်ကိုလုပ်ရင်ကောင်းမှုလို့ကုသိုလ်လို့ခေါ်လိုက်တယ်ဒါပေမဲ့တခုမှတ်ထားမှာနော်ကုသိုလ်တစ်ခုလုပ်ပြီးလို့ရှိရင်ရှိသမျှအကျိုးတွေအကုန်လုံးပေးတယ်လို့တော့မမှတ်ပါနဲ့နော်ဆုံးကိုလှူတဲ့အလှူနဲ့နော်ဖနက်ကိုလှူတဲ့အလှူမတူပါဘူးနှစ်ခုလုံးတော့ကုသိုလ်လို့ခေါ်ပါတယ်နော် စွန်းကိုလှူတဲ့အလူနဲ့ဖနှောက်ကိုလှူတဲ့အလူနော်မတူပါဘူးဖနှောက်ကိုလှူတဲ့အလူနဲ့ကြောင်းကိုလှူတဲ့အလူမတူပါဘူးတမျိုးစီပါပဲနော်အေးအဲ့ဒါမျိုးအကြောင်းမလို့နော်ကုသိုလ်ဆိုတာကသူ့ရဲ့လှူတဲ့ပစ္စည်းအားလျော်စွာအကြောင်းအားလျော်စွာအကျိုးမှလာပြီးတော့ပိုအားကောင်းတယ်နော်အဝတ်သင်္ကန်းကိုလှူတဲ့ပုဂ္ဂိုလ်သည်ဟောမာတန်နေကြည့်ပါလားအဝတ်သင်္ကန်းကိုလှူရတဲ့အတွက်ကြောင့်ဖြစ်လျာဘဝမှာလှတယ်ဆိုတာလေဒါတော့ အဝက်ဆင်းသည်ဝတ်တဲ့သူကိုလှပจิตတည်ရှိသွားစေတယ်အဲ့ဒီအတွက်ကြောင့်မလို့လှူတဲ့ပုဂ္ဂိုလ်မှာဖြစ်လျာပေါ်မှာအရေးအဆင်းအရေးအသားအရောင်ကဝင်းဝါပြီးတော့ရုပ်ရည်ယူပကာရလည်းချောတယ်အဲ့ဒီလိုမျိုးအကျိုးကိုပေးတာပြောတာနော်ဒါတော့သူ့ရဲ့အကြောင်းနဲ့သူ့ရဲ့အကျိုးနဲ့အဲ့ဒီလိုရှိတယ်ဒါကြောင့်မဖြစ်သေးတဲ့ကုသိုလ်ကို နော်မဖြစ်သေးတဲ့ကုသိုလ်တွေကိုနော်ကိုကဖြစ်အောင်အားထုတ်ဆိုတာကငါကတော့ထားပါတော့ဗျဆွန့်လူဘူးတဲ့ဆိုရင်အော်ငါသင်္ကန်းလူဘူးလားမလူဘူးသင်္ကန်းလူသင်္ကန်းလူတာနဲ့ဆွန့်လူတာအကျိုးမတူဘူးအသင်္ကန်းတော့လူဘူးတယ် ဒါပေမဲ့ငါကြောင်းမလူဘူးတော့ကြောင်းနဲ့ပတ်သက်တဲ့အလူတွေတဲ့ကိုထဲဟောဒါတစ်မျိုးအကြောင်းတော့လူဘူးတယ်အရင်ယထာကထားပါတော့ဘုန်းကြီးတစ်ဖက်နဲ့လူတယ်ဟာနော်ဒါမှမဟုတ်ဒါကရင်ယထာအလူလို့ခေါ်တယ်ရင်အလူလို့ခေါ်တယ်ဟောဒါကြောင့်ကုသိုလ်တွေဒီတစ်ခုနဲ့တစ်ခုအကျိုးပဲမတူတဲ့အတွက်ကြောင့်မလုံဖူးသေးတဲ့ကုသိုလ်ကိုများများ လုံဖူးအောင်ကြိုးစားပါဒါကတတ္တရနော်ဒါတော့ကောင်းပြီလုံဖူးပြီးသားကုသိုလ်ကြတော့အထက်ထက်လုပ်ပါတဲ့အဲ အဲ့ဒါတော့ထင်ရှားပါတဗျာတရားအထုတ်တာကိုကြည့်လိုက်စမ်းဒါတော့ခင်ဗျားတို့ဒါတရားအထုတ်ဘူးလို့မဟုတ်လားပြမဗျာပထမကျင်းလဲအထုတ်တယ်ဒုတိယကျင်းလဲအထုတ်တယ်တတိယကျင်းလဲအထုတ်တယ်ဟောနေ့စဉ်လဲအထုတ်တယ်ကဲထထထထထထလုံနေရဘူးလားထပ်လုံနေရပါလေဗျာအေးအဲ့ဒါလုံနေရတယ် develop ဖြစ်အောင်လို့ပွားနေရတာ develop ဖြစ်အောင်လို့ဘာဖြစ်လဲလဲဆိုတော့မိမိတို့စိတ်ရဲ့ဒီစိတ်ရဲ့တမာတိတည်ကြည်မှုဆိုတာကအထက်ထပ်လှုပ်ခြင်းအဖြစ်ဒါလည်းရင်တိုးပွားနိုင်တယ်တနည်းအားဖြင့် ဦးဇင်းတို့ရဲ့စိတ်အရင်တွေကိုရင်လာအောင်လို့နော်ရင်တဲ့အဆင့်ကနေကောင်းလာအောင်လို့ကောင်းတဲ့အဆင့်ကနေပြီးတော့သူကပြောင်တက်လာအောင်ပြောင်တက်လာတဲ့အဆင့်ကနေစွမ်းထက်လာအောင်အဲ့ဒီလိုမျိုးတစ်ဆင့်ချင်းတစ်ဆင့်ချင်းကြောက်အရင်တုန်းကနေတစ်ဆင့်ချင်းတစ်ဆင့်ချင်းသွားသလိုမျိုးသွားနေရတာဒါကြောင့်မလို့မိမိပွားတယ်ဆိုတာဟာငါကတော့ဒီနေ့လာလဲဒါပဲတခါလာလဲဒါပဲရှင်များတဲ့ဒီပြီးတော့မနေ့ကတရားထုတ်တယ်နဲ့ဒီနေ့တရားထုတ်တာဒါဒါပဲဖေဟာတဲ့ထူးပါဘူးတဲ့အမြဲတမ်းဦးစင်းတို့ရှင်တို့ဘာသာတို့ complain ပြတယ်ဟော ဒါတော့သူတို့ကမထူးပါဘူးလို့တာပြောတာနော်လူဆိုတာကလောက်ပါမြန်လုံနေတဲ့အလုပ်ကိုတော့မနေ့ကတည်းဒီနေ့ပိုကျွမ်းကျင်သွားတာတော့မထင်ရှားဘူးလားထင်ရှားပါတယ်ဗျာထင်ရှားတယ်လေမြတ်စွာဘုရားကလက်သမားကင်တဲ့ပဲ့ကွက်ယိုးကြီးနော်ပဲ့ကွက်ယိုးကြီးမှာနော်စကားစားကတော့လက်ရမထင်ဘူးနောက်ပြီးတော့နှစ်20လောက်လဲကင်လာရောကင်တဲ့နေရာမှာလက်ရကြီးမထင်ဘူးလားထင်ပါတယ်ဗျာအေးအဲ့ဒါအနှစ်20လောက်ကိုနေပြီးမှလက်ရကြီးထင်တာလက်ရကြီးကွန်းကွန်းကြီးတွေနော်အရာရင်းကြီးတွေအချိုင်ကြီးတွေထင်လာတာဒါပေမဲ့ နှစ်20လောက်ကြာမှကြီးမှထင်မှန်းသိတာတစ်နှစ်တစ်နှစ်ဘလောက်ဘလောက်လက်ကနေပြီးတော့အဲ့ဒီအယိုးကိုစားသွားတယ်လဲလို့ဆိုတာကျွန်တော်သိတာရဲ့လားမသိတာပါဗျာမသိတာဘူးဒါကြောင့်မလို့အကျင့်တစ်ခုဆိုတာကတစ်နှစ်နော်မြောက်သစ်ပင်ဆိုင်တယ်လို့ပဲတစ်နှစ်အခါရေလေးလောင်းလိုက်ဘလောက်အမြင့်ထွက်တယ်လဲနှုတ်ကြည့်လိုက်ဆိုတော့ဘယ်တော့မှအဲ့ဒါကြောင့်တစ်နှစ်ကိုနည်းနည်းနည်းနည်းနည်းနည်းနည်းနည်းမိမိလုံနေရင်တိုးနေတယ်လို့မှတ်တာ ပါတယ်လေ လုံနေတိုးနေပါတယ်ခင်ဗျာဟုတ်တယ်လုံနေတိုးတယ်လို့ပဲမှတ်တာအဲ့ဒါကိုပဲနော်နော်အဲ့ဒါကိုလုံပြီးတဲ့ကုသိုလ်ကိုနော်နံပါတ်1ကဓာတ်ထက်ရော့မသွားအောင်တည်တတ်အောင်နော်နံပါတ်1လုံနေတယ်ဆိုရင် မတက်ရင်တောင်ပါတယ်လေဒီအဆင့်ကအောက်ကိုမကြဘူးလို့ပြောတာဒါလည်းရေးမကြည့်ဘူးလားရေးကြည့်ပါတယ်ရေးကြည့်တယ်နော်အဲ့ဒါထိတာရလို့သုံးတယ်ထိတာရပြီးတော့တိုးပွားအောင်တဲ့အဲ့ဒီတည်တဲ့အဆင့်ကနေပိုတိုးလာအောင်ပြောတာဒါတော့ဒုတိယအဆင့်ကပါတယ်လေ တိုးပွားအောင်ပါဗျာပထမကယာပြီးသားအဆင့်လက်ရှိအတိုင်းဒါတွေကြမသွားအောင်လို့ maintain လုပ်ထားတာဒုတိယကတော့အဲ့ဒီရှိနေတဲ့အဆင့်ကိုတိုးအောင်လုပ်တာ develop ပေါ့နော်ပို့ပြီးတော့ပွားလာအောင် ကြီးလာအောင် increase ဖြစ်လာအောင်လို့နောက်တစ်ခါကျတော့ perfect ဖြစ်အောင် ပြည့်စုံသွားအောင်ဆိုတာနောက်ဆုံးအဆင့်ပြောတာဆိုတော့နောက်ဆုံးအဆင့်ပြည့်စုံသွားပြီဆိုတော့လုပ်ငန်းပြည့်မသွားဘူးလားပြည့်ပါပါအဲ့ပြည့်စုံတာကိုပဲဒါပါရမီလို့ခေါ်တာပါရမီဆိုတာမိမိရောက်ရမယ့်အည်အသွေး quality တစ်ခုเนาะပြည့်သွားတာကိုပြောတာ အဲ့ဒါကိုပဲဒါပြည့်စုံတယ်ဆိုတဲ့စကလုံးဒီပါရမီရဲ့အသင်္ကရင်ပဲအထိတ်မှပဲဒါနော်ပြောမယ်ဆိုရင်မိမိလုပ်ငန်းတစ်ခုတစ်ခုထားတိုင်းထားတိုင်းမိမိရဲ့လုပ်ငန်းရဲ့နော်လိုအပ်တဲ့အရည်အသွေးတွေနော်မပြည့်ပြည့်အောင်မိမိတို့လုပ်ငန်းတွေမှာကင် train train training တွေမတက်ရဘူးလားတက်ရပါတယ်တက်ရတာပဲလေအခုကျောင်းတက်လာတယ်ဒါလည်း training ပဲကျောင်းကနေပြီးတော့မှအလုပ်သွားတယ်အလုပ် training မရှိဘူးလားရှိပါတယ်ရှိတာပေါ့ job training ပဲနေရာမဆိုအကုန်ရှိတယ် training မရှိမရဘူးအဲ့တော့အဲ့ training ဆိုတာက မိမိလုပ်တဲ့လုပ်ငန်းကိုမကြွမ်းမချစ်မတက်ရဘူးလားတက်ရပါတယ်ဗျာတက်ရမယ်လေမကြွမ်းမရဘူးအဲ့ဒါကြောင့်အဲ့ဒီလိုတက်လို့ပြည့်စုံတော့နားလေသွားရင်ဒါပြည့်စုံမှုလို့ခေါ်တယ်အဲ့ဒါတော့လုပ်ငန်းတစ်ခုကပြည့်စုံသွားပြီဆိုရင်အကုန်လုံးကြောင်းကျဉ်ကျင်ကျင်လောက်တက်ကိုင်းတတ်ပြီလို့ပြောတာဒါကြောင့်မိမိပြည့်စုံသွားတယ်ဆိုတာကျင့်စဉ်ပိုင်းဆိုင်ရာကနေတော့သူအဆင့်တစ်ခုထိရအောင်လို့ပြောတာဇန်သမားကဇန်ဝိပဿနာသမားလည်းအရိယာဖြစ်အောင်အဲ့ဒီလိုမျိုးနောက်ဆုံးပန်းတိုင်ရောက်အားထုတ်ပါလို့ပြောတာဒါကြောင့်ပွားဆိုတာကဒီနေရာမှာအဆင့်30ရှိတယ် ရာပြီးသားအဆင့်တည်တတ်အောင်နံပါတ်1နံပါတ်2ရတဲ့အဆင့်ကနေပြီးတော့ဒါတဲ့တိုးအောင်နောက်ပြီးတော့တစ်ခါတိုးတယ်ဆိုတာကဘယ်ထိလဲနောက်ဆုံးအဆင့်က လိုအပ်တဲ့เนาะအရေးသွေးအားလုံးပြည့်သွားအောင်အထိလောက်ပါတဲ့သူကအဲ့ဒီလိုမျိုး30ခွဲပြီးတော့တက်ရပါတယ်အဆင့်30ဒါကြောင့်မလို့အဲ့ဒါကိုအတူမှတ်မယ်ဆိုလို့ရှိရင်အဲလင်္ကာလေးနဲ့မှတ်ချင်တော့မဖြစ်သေးပြန်အကုဒလန်ပိတ်ရန်လုံးလာပြီဒါတော့ဒီနေရာမှာတော့တခုတော့ရှိတယ်နော် မဖြစ်သေးတဲ့အကုသိုလ်တွေပိတ်မယ်ဆိုတာကပြောတော့ပြောပြီးသားပါကိုကဒီဘဝမှာလူမသက်သေးဘူးပြည့်စိတ်ကလေးတော့တတ်ဖူးတယ်လူတော့မတတ်ဘူးကျွဲတင်သွားတွေဆင်းနေစိတ်တွေမတတ်ဘူးဆိုရင်ပြည့်စိတ်ကလေးနဲ့နော်ဂျိုဂျဘိုးလေးတော့တတ်ဖူးတယ်ဆိုရင်ဂျဘိုးနဲ့ပြည့်စိတ်တတ်တာကဒီဘဝမှာကိုလိုဘူးတာဒါတော့လူတတ်ဖူးလားဆိုတော့မတတ်ဖူးပါဗျာကျွဲတင်သွားတွေစိတ်တွေဆင်းနေမတတ်ဘူးပါဗျာအဲ့ဒီမတတ်ဘူးအဲ့ဒီလိုမျိုးပြောတာဒါတော့ဟောငါဂျဘိုးလေးနဲ့ချင်းတော့တတ်ဘူးတယ်ဒါပေမဲ့ လူမတတ်ဘူးဘူးကျွမ်းသွားတိရစ္ဆာန်တွေမတတ်ဘူးအဲ့ဒီမတတ်ဘူးတဲ့အကုသိုလ်ကိုငါမတတ်ဘူးတဲ့အတိုင်းပဲဆက်ထိထားမယ်ပြောတာတော့ပေါ့ပြီလားအင်းပါဗျာအေးအဲ့ဒါကလည်းလက်ရှိပိဿုပံဘုရားပြောတာဒီဘုရားအတိတ်ဘုရားမပါဘူးနော်အတိတ်ဘုရားကတော့ဘာတွေလောက်မှမသိဘူးဒါကြောင့်အေးမဖြစ်သေးတဲ့အကုသိုလ်ကိုဆိုတာကတော့အတိတ်ကိုပြန်ကြည့်မယ်ဆိုလို့ရှိရင်မဖြစ်သေးတဲ့အကုသိုလ်ရှိပါမလားမရှိပါဗျာရှိဘူးလေစဉ်းစားကြည့်ပါလားလို့ဒေဝရတ်တို့အဇာတတ်တို့ပိစိကဗုဒ္ဓအလောင်းတွေတောင်ဖေရီတတ်ဖရာတွေတတ်လုံနေကြသေးတာ ဖြစ်သူတို့အဖြစ်မှာတော့ပိစိကဗုဒ္ဓတွေဖြစ်ကြမှာတဲ့ခိုင်ဒါတော့ပိစိကဗုဒ္ဓဖြစ်မဲ့သူတွေကြည်စမ်းနော်တယောက်ကအဖေတတ်တယ်တယောက်ကဖရာတတ်တယ်ကောင်းသေးလားအဲ့ဒါကြောင့်မလို့လူတွေမှာမလုပ်ဘူးတဲ့အကုသို့မရှိဘူးဆိုတာအဲ့ဒါကိုကြည့်ပြီးတော့ပြောတာနော်ဒါကြောင့်မလို့အဲ့ဒါကအတိတ်ဘဝမှာပြောခဲ့တဲ့အကုသို့မဟုတ်ဘူးလက်ရှိရောက်နေတဲ့လူဘဝဆိုရင်ငါဒီလူဘဝမှာတော့ဟောဒီဘိုးလေးနဲ့ချင်းတော့တတ်ဘူးတယ်ဒါပေမဲ့လူတွေကျွမ်းသွားတယ်တိရစ္ဆာန်တွေဆင်းနေမြင့်နေမတတ်ဘူး ဒါတော့အဲ့ဒီမတတ်ဘူးတဲ့အကုသိုလ်ကိုနောက် မဖြစ်အောင်လို့ပိတ်ဆို့ထားတာစောင့်ထိန်ထားတာနားလည်ပြီနော်ပြမဗျာမဖြစ်သေးပြန်အကုသလံပိတ်ရန်လုံးလာပြုနောက်တစ်ခါဖြစ်ပြီးခဲ့ပြန်အကုသလံပယ်ရန်လုံးလာပြုမိမိစိတ်ထက်ဖြောက်ပြီးတော့နောင်ငါဘယ်တော့မှမလုပ်တော့ဘူးဆိုတော့စိတ်ထက်ပယ်ဖြောက်ပလိုက်တာဒါကိုပြောတာပါနောက်နံပါတ်3မဖြစ်သေးပြန်ကုသလံဖြစ်ရန်လုံးလာပြုကုသိုလ်ဆိုတာကုသိုလ်တစ်မျိုးအကျိုးတစ်မျိုးရှိတယ်ကုသိုလ်တစ်မျိုးနဲ့တစ်မျိုးအကျိုးပေးဖို့မတူဘူးစောစောပြောသလို ဖဏလူတာနဲ့သင်္ကန်းလူတာသင်္ကန်းလူတာနဲ့ထူလူတာထူလူတာနဲ့ကြောင်းလူတာကြောင်းလူတာနဲ့စွမ်းလူတာနော်တစ်ခုနဲ့တစ်ခုမတူဘူးလုံကအားလုံးကတော့ကုသိုလ်ပဲအဲ့ဒါကြောင့်မလို့မလုတ်ခဲ့ဘူးသေးတဲ့ကုသိုလ်ဆိုရင်ကိုယ့်ဘဝမှာပြည့်ပြည့်စုံစုံ နေခြင်းရင်ပြည့်ပြည့်စုံစုံကုသိုလ်မျိုးကိုလုပ်ပါလို့ဒီလိုပြောတာနော်နောက်ဆုံးအဆင့်ကတော့ဖြစ်ပြီးခဲ့ပြန်ကုသလံတိုးရန်လုံးလပြုတိုးတဲ့နေရာမှာတော့စောစောပြောပြီးပြီလေနံပါတ်1တည်တန်းရမယ်နံပါတ်2တိုးပွားရမယ်နံပါတ်3ပြည့်စုံရမယ်အဲ့ဒီဆင့်အောင် ထိအောင်ကြိုးစားလုံးလပြုပါတဲ့အဲ့ဒီအဲ့ဒီလိုမျိုးကြိုးစားအားထုတ်မှုကိုတမ္မာဝါယာမဒါလည်းလေဗျာတမ္မာဝါယာမပါဗျာတမ္မာဝါယာမเนาะဝါယာမလို့မဖတ်နဲ့ဝါယာမလို့ဖတ်ပြီးပါအဲ့တော့တမ္မာဝါယာမဆိုတဲ့လုံးလအားထုတ်မှုပြီးသွားပြီဗျာဒါဒီလောက်ပဲထားကြပါစို့เนาะကဲနောက်နံပါတ်9တမ္မာတိမေကလေးကဲဒါလေးတို့တို့တို့ဖတ်ပေးပါအောင်တမ္မာတတိမေကင် ကာယဝေဒနာစိတ်တဓမ္မဟူသောဤလေးပါးသောတရားတို့၌အစင်မပြတ်ရှုမှတ်မှုတတိသည်တမ္မာတတိမဂ္ဂင်မီ၏ဟုတ်ပြီဗျာဒါတော့တမ္မာတတိမဂ္ဂင်သတိပဋ္ဌာန်ထဲမှာအကုန်သင်ခဲ့ပြီးပြီကာယ ानु ပတ္တနာတတိပဋ္ဌာန်ဝေဒနာ ानु ပတ္တနာတတိပဋ္ဌာန်စိတ်တ ानु ပတ္တနာတတိပဋ္ဌာန်ဓမ္မာနုပတ္တနာတတိပဋ္ဌာန်လို့လေ့လာလေ့လာခဲ့ပြီးသားလေဟုတ်တယ်မဟုတ်လား ဒါကြောင့်မလို့တာမာတတိဆိုတာကအဲ့ဒီနော်ကာယဆိုတာယုတ်နော်ကာယဆိုတာယုတ်နဲ့ပတ်သက်တဲ့ကမ္မထံနော်ဝေဒနာတို့စိတ်ဓာတ်တို့နော်ဒါတွေကတော့နံကမ္မထံဓမ္မဆိုတာနောက်ဆုံးကြတော့ယုတ်ရောနံရောအကုန်လုံးပါတယ်နော်အဲ့ဒါတော့ဓမ္မထဲမှာတော့အလုံးစုံသွားတာပေါ့လေအဲ့ဒီအာယုံ၄ပါးအပေါ်မှာတတိအမျက်မပြတ်ကပ်ပြီးတော့ရှုမှတ်တာကိုဒါတာမတတိမဲ့ခင်လို့ ခေါ်ပါတယ်ဒါတရားထုတ်တာနဲ့ပတ်သက်တဲ့ဟာကိုပြောတာပါဒီနေရာမှာတတိကတော့နှမျိုးမှတ်ပေါ့နော်တတိဆိုတဲ့သဘောလက်စကလုံးလေးအဓိပ္ပာယ်ကတော့သူက definition နှမျိုးပြတယ်ဗျစာမှာလေဘာပြောလဲဆိုလို့ရှိရင်ဒီနှစ်ရှည်လာများအရင်တော့ကလုတ်ခဲ့တာတွေကိုနော်လက်လုတ်ခဲ့တာတွေကိုလုတ်ခါထားခဲ့တယ်ပြောခဲ့တဲ့အရာတွေကိုမှတ်မိရင်လည်းအဲ့ဒါတတိတယ်ပါတယ်လေ မှတ်မိတာကိုလည်းတတိပါမှတ်မိတာကိုလည်းတတိเนาะဒါကဟိုတုန်းကကိုလုတ်ခဲ့တဲ့အရာတွေရစ်ရှိလာများဟာဘယ်နှစ်ဘယ်လောက်တုန်းကအာငငယ်တုန်းကအကြောင်းတွေဆိုအကုန်ပြန်မှတ်မိတာဒါကိုတတိเนาะဟိုဟိုအမတ်ကြီးတယောက်ထင်ပါတယ်ဟိုဒီခြားတော့ဇလန်တော့မမှတ်မိတော့အမတ်ကြီးတယောက်ထင်တာပဲအဲ့ဒါထားပါတော့เนาะမှားကျင်တော့မှားလိမ့်မယ်ဟို तू ဘယ်လောက်ထိမှတ်မိတယ်လဲဆိုတာကို ပြန်စဉ်းစားတော့ तू ကဟို ဥစဉ်များသောအားဖြင့်ဆိုရင်3နဲ့4နဲ့4နဲ့လောက်ကြာ4နဲ့လောက်ဒီဘက်မှတ်မိတာမဟုတ်လား4နဲ့ဟိုဘက်ဆိုတော့တိတ်မမှတ်မိတော့ပါဒါပေမဲ့ तू ဘယ်လောက်ထိမှတ်မိလဲဆိုရင် तू သူ့အမေကတဲ့သူ့ကိုရင်ခွင်ထဲမှာထည့်ထားတယ်ဒါတော့မအေကသားကိုချစ်လို့နမ်းတာပေါ့ဗျာနမ်းလိုက်တဲ့ခါကျတော့သူ့မရဲ့စရုံးကြီးကသူ့အပေါ်မှာအခွေလိုက်ကြီးပြုတ်ကျသွားတာဆိုတော့ तू ကအမေရင်ခွင်ထဲမှာပဲရှိသေးတယ်အဲ့ဒါတော့အမေကနမ်းလိုက်တော့စရုံးကြီးကသူ့အပေါ်ပြုတ်ကျလာတယ်အဲ့ဒါတောင်မှတ်မိတယ်ဆိုတော့ तू ကဘယ်လောက်ပဲတနစ်ခွဲတနစ် လောက်ထိမှတ်မိတဲ့သဘောဖြစ်နေဟုတ်တော့မလားမှန်ပါဗျာနှစ်တစ်နှစ်ခွဲပေါ့နှစ်နှစ်တောင်မပြည့်သေးဘူးအမေရင်ခွင်နဲ့ရှိသေးတယ်ဟောအမေရင်ခွင်နဲ့ရှိသေးတယ်ဆိုတော့အဲ့ဒါဟာအဲ့ဒါမျိုးဟိုးအဝေးကြီးကိုပြန်မှတ်မိတာကိုလည်းဒါတတိပါပဲတဲ့အေးပြီးတော့မှတခါဦးဇင်းတို့ခုတရားအထုတ်တဲ့ခါမှလည်းတတိလို့မပြောဘူးလားပြောပါတယ်ခင်ဗျာအဲအဲ့ဒါကြတော့ तू mindfulness ကိုပြောတာနော်အဲ့ဒါဘာလဲဆိုလို့ရှိရင်အာယုံကိုစိတ်ကိုပေါ့နော် တခြားကိုမသွားအောင်လို့ထိမ့်သိမ့်ဆောက်ရှောက်မှုရှုမှတ်မှုပေါ့ဒါ mindfulness ကိုပြောတာအဲ့ဒါကြောင့်ဟိုကတော့ဒီဟာကတော့ remembrance remember မှတ်မိတာဟိုကကျတော့ mindful ဆိုတော့ mindful နဲ့ remember အဲ့ဒီနှစ်ခုတော့ကွာတယ်နော်အဲ့ဒါလေးတော့မှတ်တာအဲ့တော့တတိယတယ်တတိယတယ်လို့ပြောတာကဒါကမှတ်မိတဲ့ဟာကိုပြောတာနော်တခါဥစဉ်တော့တရားထုတ်တဲ့ကမှာတတိဟောစာတတိသွားတတိနေတတိထိုင်တတိလို့မပြောဘူးလားပြောပါတယ်ခင်ဗျာအေးအဲ့ဒါကြတော့ mindful ကိုပြောတာနော် mindful အဲ့ဒါတော့မတူဘူးဗျအဲ့တော့ mindful ပြောတာဒါ remembrance ပြောတာနော် mindfulness နဲ့ remembrance အဲ့နှစ်ခုတော့မှတ်ထားပေါ့တို့တရားအထုတ်တဲ့ခါတွေမှာကြတော့လက်ရှိပစ္စုပန်ဖြစ်စေအာယုံကလေးကို attention ပေးထားတာ full attention ပေးထားတာလေးကိုပဲနော်ဒါ mindfulness ဖြစ်တယ်လို့ခေါ်ရတယ် now နေ့စဉ်ဘဝမှာတော့ဟာဟိုကလောက်တာတရားလောက်တာဟိုကပြောဆိုတာတွေမှတ်မိတာကြတော့နော်ဒါကကြတော့ကိုပြောနေကြအတိုင်းမှတ်မိတယ်လို့သုံးတယ်ဒါကြောင့်မှတ်မိတာနဲ့ အာယုံပေါ်မှာကတ်ထားတာနှစ်ခုမတူဘူးလို့မှတ်ထားပါတရားထုတ်တာကအာယုံပေါ်မှာကတ်ထားတာလက်ရှိပစ္စုပန်ဖြစ်စေအာယုံပေါ်မှာကတ်ထားတာကိုဒါလည်းတတိပဲအဲ့တော့အဲ့ဒီတတိကိုရည်စူးပြီးတော့ပြောတာဒီတမာတိမေကေကနော်အဲ့တော့တမာတိမေကေဆိုတာကဒီ meditation လောက်တာနဲ့ပတ်သက်ပြီးတော့မှနော် mindfulness ဖြစ်တာကိုပြောတာနော်ဒါတော့ရိုးရိုးနေ့စဉ်ဘဝထဲမှာသုံးတဲ့တတိကြတော့အရင်အတိတ်တုန်းကကိုလုတ်ခဲ့ပြီးသားနော် နှစ်ရှည်လာများတော့ကလောက်ခက်ပြောခဲ့တာတွေကိုပြန်မှတ်မိတာကိုပြောတာဒါတော့အဲ့ဒီနှစ်ခုမတူဘူးလို့လည်းမှတ်ခဲ့ပါအောင်ဒါတော့အခုဒီနေရာမှာပြောတဲ့ကာယဝိဒနာစိတ်ဓမ္မဆိုတာကဝိပဿနာအရှုကအာယုံ၄ပါးပုံမှာတတိကတခြားကိုမသွားအောင်အမြဲတမ်းစောင့်ရှောက်ပေးရတယ်တတိဆိုတာစောင့်ရှောက်တတ်တဲ့သူကဩ guard နဲ့တူတယ် guardian နဲ့တူတယ်လေသူကစောင့်ပေးတယ်တခြားအာယုံတွေလည်းမဝင်လာအောင်လို့အဲ့ဒီလိုမျိုးစောင့်ရှောက်ပေးတဲ့သဘောတဘာဝကိုလှုပ်ပေးတာအဲ့ဒါ mindfulness ပဲသူတို့ပြောကြတယ် ကန်ဒီလောက်တော်ပါပြီเนาะသူကပြောပြီးသားတွေများလာပြီဆိုတော့နောက်တစ်ခုတမ္မာတမာတိမေကေဒါလေးဖတ်ပေးပါဦးမြတ်တမ္မာတမာတိမေကေဇိုင်ငါ၄ပါးရှိသောတမာတိတဏီဥပစရဥပစရတမာတိအပနာတမာတိခန္ဒီကတမာတိသုံးပါးသည်တမ္မာတမာတိမေကေမိဤဟုတ်ပြီဗျာအဲ့တော့ စာမာကတော့သူကဘာကိုပဲအဓိကပြတယ်လဲဆိုတော့ဦးဇင်းတို့ဒီ instruction ပေးတဲ့အခါပေါ့ဗျာ instruction ပေးတဲ့အခါကျတော့ general instruction ပေးတဲ့အခါမျိုးတွေကြတော့သူ့ရဲ့မာသရိပဒံတုတ်ကြီးမှာတော့သူ့ရဲ့ပေးရုပ်ပေးစဉ်တဲ့အပြစ်ပေးလိုက်တယ်အပြစ်အဲ့ဒါကြောင့်မလို့သူကပေးရုပ်ပေးစဉ်ဆိုတာကတော့တမာသရိမေကေမှာမြတ်စွာဘုရားကဇန်၄ပါးကိုထုတ်ပြပါတယ်အဲ့တော့ဇန်၄ပါးဆိုတော့ပရမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်ပေါ့အဲ့ဇန်နဲ့ရှင်တဲ့တမာတိကိုဇန်တမာတိအဲ့ဒီမှာ တမာရီကဇန်ကိုမရောက်သေးခင်ရှင်နာလေးမှာကပ်ပြီးတော့နေတဲ့တမာရီကိုဥပ္ပစာရတမာရီဇန်ရှင်နာမှာရှိတဲ့တမာရီဇန်နဲ့ကိုရောက်တဲ့တမာရီကျတော့အပ္ပနာတမာရီနော်ဒီနှစ်ခုကဒါကဟောဒီဟောဟောတမ်ဟောရင်ပေါ့နော်ဒီတမာရီဟောရင်ပေါ့တမထနဲ့ဆိုင်တယ်တမထနဲ့ဆိုင်တယ်ဒါဝိပဿနာနဲ့ဆိုင်တဲ့တမာရီကျတော့သူကဖြစ်ဆဲအာယုံလေးပေါ်မှာနော်တတိလေးကပ်ကပ်ကပ်ကပ်ပြီးတော့မှ ထားရတာကိုတတိလက်ကပ်ကပ်ပြီးတော့ထားပြီးတော့အဲ့ဒီနော်တစ်ခါဖြစ်လဲတစ်ခါမှတ်လိုက်တစ်ခါဖြစ်လဲတစ်ခါမှတ်လိုက်အဲ့တော့ဆက်ကလေးတစ်ခါကတ်လိုက်နော်အဲ့တော့ဖြစ်လိုက်မှတ်လိုက်ကတ်လိုက်ဖြစ်လိုက်မှတ်လိုက်ကတ်လိုက်အဲ့ဒီလိုလေးကတ်ကတ်ကတ်ကတ်သွားတဲ့ခါလေးတွေကသူက very short moment လေ very very short moment အဲ့ဒီ very short moment လေးကိုခဏိကလို့ပြောတာဥမာထားပါတော့ဗျာ။အော်နိုင်မှာဆိုလို့ရင်စက္ကန့်တန်လေးတစ်တစ်တစ်တစ်တစ်တစ်နဲ့သွားသလိုလေး။နော်အဲ့ဒီလိုလေးသွားနေတဲ့နော်ဒီ तू ကဖြစ် site ဖြစ်ခိုက်ဖြစ်ဆဲလေးတစ်ချက်မှတ်တာတစ်ချက်ဖြစ် ဖြစ်ခိုက်ဖြစ်ဆက်တဲ့ချင်းမှတ်တတ်တဲ့ချင်းအဲ့ဒီလိုမျိုးအမတန်ရှော့တူတောင်းတဲ့တမာတိကလေးကိုခဏိကလို့ခေါ်တယ်ခဏိကဆိုတာအမတန်တူတောင်းတဲ့ moment လေးကိုပြောတာ very short moment လေးဒါတော့ဝိပဿနာကြတော့အဲ့ဒီခဏိကတမာတိလေးနဲ့ဖြစ်စေအာယုံလေးကိုစိတ်ကနော်ကပ်ပြီးတော့မှမှတ်ရတယ်အဲ့ဒီတမာတိကိုခဏိကတမာတိလို့ခေါ်ပါတယ်ဒါတော့အဲ့ဒီမှာဒီဒီဘုရားဟောတဲ့ကျမ်းဂန်တွေမှာတော့သူ့ရဲ့ဟောရုပ်ဟောစဉ်အတိုင်းပဲဇန်တမာတိ၄ပါးကိုပြပါတယ် ဒါကြောင့်ဇန်တမာရီကနေပြီးတော့မှဝိပဿနာကိုလည်းကုလို့ရတယ်နော်တကယ်လို့မိမိကတော့ဇန်တမာရီနော်လို့ခေါ်တဲ့ဥပ္ပစာရတမာရီအပ္ပနာတမာရီလို့ခေါ်တဲ့သမထနဲ့ပတ်သက်တဲ့ဇန်တမာရီတွေမရှိရင်နော်ဝိပဿနာတက်တက်ရှိမဲ့ပုဂ္ဂိုလ်တုဒ္ဒဝိပဿနာတက်တက်ရှိမဲ့ပုဂ္ဂိုလ်ဆိုရင်ခဏိကတမာရီနဲ့သွားပါတယ်ဒါကြောင့်မလို့တမာရီ၃မျိုးကဒါဥပ္ပစာရတမာရီဇန်ရဲ့ရှင်နာကတမာရီအပ္ပနာတမာရီဇန်၄ပါးနဲ့ပတ်သက်တဲ့တမာရီခဏိကတမာရီနော် ဖြစ်ခိုက်ကလေးမှာရှုတဲ့ဥပဒနာသမารီเนาะဒါတော့ဒါတော့မိမိဒီဒီတမာရီနဲ့ပတ်သက်လို့၃မျိုးမှတ်ထားပါเนาะ၃မျိုးရှိတယ်လို့မှတ်ထားပါဒါတော့အဲ့ဒီเนาะဒီအခုမက်ကင်၈ပါးပြည့်သွားပါပြီပြည့်သွားတော့အဲ့ဒီမက်ကင်၈ပါးကိုเนาะအောက်မှာဒီတိုင်းပဲဥစဉ်ပြခွဲပြလိုက်ပါမယ်ဒီတိုင်းလေးပဲเนาะ ဒါတော့မဂ္ဂင်က၈ပါးရှိတဲ့ခါကျတော့ဒီမဂ္ဂင်၈ပါးကို ပြန်ပြီးတော့အကျဉ်းချုပ်လိုက်မယ်ဆိုလို့ရှိရင် तू ကနော်ဟောဆိုလိုဦးဇင်းတို့ပြောနေကြကတော့နေ့စဉ်ပြောနေကြကတော့သီလတမာတိပညာလို့မပြောဘူးလားပြောပါတယ်ဗျာဟုတ်တယ်နော်ဒါပေမဲ့ဟောမဂ္ဂင်၈ပါးကိုကြည့်လိုက်တဲ့ခါကျတော့ပညာမဂ္ဂင်တွေကရှေ့ရောက်မနေဘူးလားရှေ့ရောက်နေပါတယ်ရှေ့ရောက်နေတယ်ခေါင်းဆောင်လောက်အောင်မှာကိုဒါတော့ခေါင်းဆောင်လောက်တဲ့ပုဂ္ဂိုလ်ဆိုတာကပညာတတ်မှရတယ်နော် ဟာတကားကြီးခေါင်းဆောင်လုံးမဲ့ပုဂ္ဂိုလ်တွေ့ရမလားမဲ့ခင်ရှိပါတော်မှာဘသူရှိရထားပညာကိုရှိထားပါပညာရှိထားတယ်ပညာမပါတဲ့ပညာမတတ်တဲ့မသိတဲ့ပုဂ္ဂိုလ်ကြီးမတတ်မသိတဲ့ပုဂ္ဂိုလ်ကြီးရှိရထားရင်ဘလိုင်းကြီးဖြစ်နေမှာပေါ့ဘလိုင်းကြီးဖြစ်နေနောက်ကပါတဲ့လူတွေအကုန်လုံးကသွားပြီယထာတော်ကြီးခေါင်းလွှဲရင်တော့အတွဲလိုက်မောက်တယ်လို့ပဲဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်ပညာမဲ့ကနှစ်ပါးတမာဒိဋ္ဌိတမာသင်္ကပ္ပအဲ့ဒါကပညာနဲ့ပတ်သက်လို့ပညာမဲ့ကနှစ်ပါးလို့ နော်သူ့ရဲ့ဂရုတွေကိုသွင်းပါတယ်ပညာဂရုတွေကိုသွင်းတယ်တမ္မဝါစာနော်မှန်တဲ့စကားတမ္မကမ္မန္တမှန်ကန်တဲ့အလုပ်တမ္မအာဇီဝမှန်ကန်တဲ့အသင်မွေးဝမ်းကြောင့်ဒီသုံးခုကတော့နော်မိမိရဲ့တီလကျင့်စဉ်စောင့်ထဲမှုနဲ့ပတ်သက်လို့တီလဂရုတွေကိုထည့်ပါတယ်သူကဒါမိမိရဲ့နော်နေ့စဉ်ဘဝမှာစင်ကြယ်ရမယ့်အရာသုံးပါအဲ့တော့တည်ကြည်ရမယ့်အရာသုံးပါနဲ့ပတ်သက်လို့တမာတိမက္ကနဲ့ပတ်သက်လို့ကတော့တီလ ဆိုတဲ့ကိုခြင်းတရားတည်တတ်ပြီဆိုလို့ရှိရင်အဲသီလဆိုတဲ့ကိုခြင်းတရားဖြူစင်ပြီဆိုရင်သီလဆိုတာကမကောင်းတာကရှောင်တယ်ဆိုတော့မကောင်းတာကိုလုံးမိမှသာလျင်စိတ်ထဲမှာနော်ဘယ်လိုခေါ်မလဲပူပန်တွေးတောမှုဖြစ်တာမဟုတ်လားတင်ပါဗျာအဲ့တော့မှားပြီလုံးမိပြီဆိုတော့ remorse ဖြစ်တာပေါ့ဗျာနော်ကိုယ်စိတ်ထဲမှာပူပန်တွေးတောမှုတွေကိုကုတ်စာတွေဖြစ်တာဒါတော့သီလဖြူစင်တဲ့ပုဂ္ဂိုလ်ကြတော့ထိုပုဂ္ဂိုလ်မျိုးအတွက်မှာစိတ်ထဲမှာပူပန်မှုတောကတွေဖြစ်ပါအောင် ဖြစ်ပါဗျာမဖြစ်တော့ဘူးဒါတော့သီလဖြူစင်ခြင်းဒီအလိုလို automatic ဘာကိုဖြစ်စေလဲဆိုတော့တမာရီကိုဖြစ်စေတယ်တွေ့လားတမာရီရအောင်ကျင့်တာမဟုတ်သေးဘူးဗျမကျင့်ရသေးဘူးမကျင့်ပေမဲ့လို့အဲ့ဒီသီလဖြူစင်ခြင်း အကြောင်းဒီတမာရီရဖို့အတွက် very strong ဘာခေါ်မလဲနော် support ရတယ်အထောက်ပံ့ဒါကြောင့်ဒီဘာပဲလို့လို့သီလကိုအရင်စောက်တည်တယ်ဆိုတာက လူတွေမှာမှားတတ်တဲ့ခါကျတော့အေးနော်မလောက်ခင်ကတော့မှားကြမှာပဲဒါကြောင့်မလို့မိမိတို့ကအဲ့ဒီကျိုးသွားတဲ့သီလတွေကိုပြန်ပြီးတော့အတက်အတက်အတက်ဆောက်တည်ရတာအဲ့တော့အသက်ဆောက်တည်လိုက်တော့သီလကပြန်ပြီးတော့စင်ကြယ်သွားတဲ့စိတ်ထဲမှာလုံခြုံသွားတယ်ငြိမ်သွားတယ်အဲ့ဒီလိုငြိမ်တဲ့အခါမှာတမာတိလုပ်ငန်းကိုလုပ်ရတာဒါကြောင့်မလို့တမာဝါယာမတမာတိတမာတမာတိဆိုတဲ့သုံးပါးဒီအဓိကကဒီတမာရိရဖို့လောက်တာတမာရိရဖို့လောက်တာဖြစ်တဲ့အတွက်ကြောင့်မလို့ဒီသုံးပါးကတမာတိဆိုတဲ့မက်ကင်ဂရုထဲမှာထည့်ပါတယ် နော်ဒါပထမဆုံးကပညာဂရုနော်ပညာအုပ်စုဒါကြောင့်ပညာမဲ့ကနှစ်ပါးဆိုရင်ဘာလို့လဲဆိုတော့တမ္မာဒိဋ္ဌိနဲ့တမ္မာကပ္ပပါဗျာသီလမဲ့ကသုံးပါးဆိုရင်တမ္မာဝါစာတမ္မာကမ္မန္တာတမ္မာအာဇီဝပါဗျာတမ္မာရိမဲ့ကသုံးပါးကြတော့တမ္မာဝါယာမတမ္မာတတိတမ္မာသမာဓိပါဟုတ်ပြီအဲ့လို group လေးတွေလည်းပတ်ထားပါတော့နော် group လေးတွေလည်း ဒါကြောင့်ဒီတိလသမารိပညာဆိုတဲ့ကျင့်စဉ်တိခါ၃ပါးထဲမှာမေခင်၈ပါးထက်လည်းလည်းပါမသွားဘူးလားပါပါပါတယ်ပါသွားတယ်တိလသမารိပညာလို့တိခါ၃ပါးကျင့်စဉ်၃ပါးပေါ့ဗျာ training ၃ခုပေါ့ဒီ၃ခုထဲမှာမေခင်၈ပါးအလိုလိုပါပြီးသားမေခင်၈ပါးလို့ပြောရင်လည်းတိလသမารိပညာပါပြီးသားဒီနှစ်ခုကအကျင့်နဲ့အကျယ်ပဲกว่าတယ်ဒါလေးလည်းမှတ်ထားပေါ့နော်ဒါတော့တို့တိလသမารိပညာပြောရင်ဘာကိုကိုစားပြီးပြောတာလဲဆိုတော့ မဲခင်၈ပါးကိုကိုစားပြုပြောတာတကယ်လို့မဲခင်၈ပါးလို့အသေးစိတ်ကိုပြောလိုက်ရင်လည်းခေါင်းစဉ်ဖြစ်တဲ့သီလသမာဓိပညာပါပြီးသားလို့အဲ့ဒီလိုမျိုးမှတ်ထားပါကဲကောင်းပြီဒါတော့ဒီရင်းကနေပြီးတော့မှဝိသာခကျောင်းတကာကြီးကနေပြီးတော့မှဓမ္မရိဏနော်ရန္တာ ထေရီမကြီးကို မေးတဲ့အခါမှာသူကမေးတာကတော့တက်ကာရရဲ့ချုပ်ငိမ့်ချောင်းအကျင့်ဆိုတာကဘယ်ဟာလဲဆိုတာနဲ့ပတ်သက်ပြီးတော့မှ အဲဓမ္မဒိနာယန္တာထေရီမကြီးကတက်ကာယဆိုတဲ့ခန္ဓာ၅ပါးဒုက္ခသစ္စာရဲ့ချုပ်ငင်းကြောင်းဆိုတာကတော့မဂ္ဂင်၈ပါးအကျင့်တရားပါပဲလို့ဖြေတဲ့အဖြေနဲ့ပတ်သက်ပြီးတော့မှဦးဇင်းတို့ဖြေလာတာเนาะဒါတော့အဲ့ဒီမှာ နောက်ဆုံးဒီတစ်ချက်ကလေးကြံသေးတယ်အဲ့ဒါလေးကိုဆက်ဖတ်ပေးပါဗျာသာသနာပြောကြောင်းတတိချမဆိုတာသည်ဤသို့ဓမ္မဒိဏထေရီဤသစ္စာလေးပါးဖြေကြားချက်ကို ကြာတိရသောအခါဓမ္မဒိဏာသည်သာသနာတော်၌ပျော်မွေ့ကြောင်းကိုဝိတာခတထေကြီးသိတော်၏အဘဲကြောင့်ဆိုသောသာသနာတော်၌မပျော်မွေ့သူဆိုလျင်ဤမေကွန်းမျိုးကိုမဖြေဆိုနိုင်ပေထို့ကြောင့်သာသနာတော်၌ပျော်မွေ့ပြီးဟုသိရပေသည်သို့သောတစ္ဆာလေးပါးတရားသည်သာသနာတော်၌နေလာလိုထင်ရှားနေ၏ နေရာတိုင်း၌မြတ်စွာဘုရားကဟောနေ၏ဉာဏ်ကောင်းနေလေးလာမှတ်သားနည်းယူပြီး၍လည်းဖြည့်နိုင်သေး၏ထို့ကြောင့်ဤများလောက်ဖြည့်ချနိုင်ုံဖြင့်သစ္စာ၄ပါးကိုထိုးထွေး၍တည်ပြီးဟုတတိချမဆိုနိုင်သစ္စာ၄ပါးခွဲခြားမေးမြန်းတာကိုဖြည့်နိုင်မှဆုံးဖြတ်မည်ဟုကြံစီကားဝိတာကတထေကြီးကအောက်ပါမေကွန်းများကို ဆက်မေးပြန်ဤဟုတ်ပြီအဲ့တော့သူကဒီပထမမေးလိုက်တဲ့ဟာကဝိတာခအနာကံပေါ့နော်တထေးကြီးကမေးလိုက်တာကဓမ္မရိနာယန္တာထေဒီမတောထွက်သွားပြီးတော့ကျင့်တာနေ့သုံးလောက်နေပြီးတော့ပြန်လာ ပြန်လာတော့မပြောလို့ပြန်လာတာလားနော် တကယ်တရားသိပြီလို့ပဲနော်တကယ်တရားရသွားလို့လုပ်ငန်းပြီးပြောက်သွားလို့ပြန်လာတာဆိုတော့သူကနော်ညံသုံးပြီးတော့မေးတာကိုဒယ်ရိုကြီးမေးမှမကောင်းတော့ကန့်ကောင်းပြီပြင်းလို့ပြန်လာတယ်ဆိုရင်ငါမေးတဲ့မေးခွန်းကိုသစ္စာလေးပါးကိုမဖြေနိုင်ဘူးတရားရပြီးမှတာဖြေခဲ့ပြန်လာခဲ့ရင်နော်သူကိုယ်တိုင်သစ္စာကိုတည်ပြီးသားဖြစ်တဲ့သူဒိုးဒိုးတောက်တောက်စဉ်းစားကြမလို့ပဲဒါခါတည်းဖြေနေလိမ့်မယ်ဆိုတော့အတွေးနဲ့မေးတာအခုသစ္စာလေးပါးမေးပြီးပြီ မေးလိုက်တော့ဖြေနေတယ် ဖြစ်နေတယ်ဒါကြောင့်မလို့ तू ကဖြစ်နေတာဖြစ်တဲ့အတွက်ကြောင့်မလို့အင်းဒါဆိုရင်တော့သစ္စာလေးပါးကိုဖြေတဲ့အခါမှာဒိုးဒိုးတောက်တောက်နဲ့စဉ်းစားမနေဘဲနဲ့တခါတည်းအေးစေးစေးတီတီငြိမ်ငြိမ်နဲ့မှန်မှန်ကန်ကန်အချက်ကြကြအပေါ်လိုမရှိအတိအကျဖြေနေတယ်ဆိုတဲ့အတွက်ကြောင့်မလို့ဒါ तू တရားတွေကိုဖြေနေတယ်ဆိုတော့အဲတရားတော်ရထားပြီသာသနာတော်ပြောပြီဒီလောက်တော့သူခောက်ချစ်ကြတယ်ဒါတော့တကယ်လို့ဒါနော်ရန်ဘောကမပြောလို့လူထွက်ချင်းလို့ ပြန်လာတယ်ဆိုတော့ဒီသစ္စာအကြောင်းလည်းမသိမှာမဟုတ်ဘူးလေဒါကြောင့်မလို့ तू ကောက်ချစ်ချတာကဒီလိုမျိုးဖြေနေတာဖြစ်တဲ့အတွက်ကြောင့်မလို့ဓမ္မရိနာယန္နာထီဒီမှာနော်သာသနာပြောပြီးဆိုတော့ तू ကဒါဒါတော့လက်ခံသွားတယ်သို့တော်လည်းပဲတဲ့ तू ကအခုလက်ရှိကတော့ तू ကလည်းပဲဟောမောင်နှမလို့နေခဲ့ကြတဲ့အနေထားပေါ့နော်အိမ်တောင်တဲ့ဘဝကိုရက်လောက်တော့ तू လည်းအနာဂံဖြစ်နေပြီဆိုတော့ဒါတော့ तू ကပြောမှဆိုရင်ဒီစောစောပိုင်းကတော့ဒါ तू မိမ့်ပါပဲလေ तू မိမ့်ပါဆိုတော့ तू မိမ့်ပါအကြောင်းကောင်းကောင်းသိတယ် နော်ဓမ္မဒိဋ္ဌိနဲ့ထိတိမှာအယညံထစ်တယ်ဘာမဆိုတွတ်တွတ်လေးလေးချစ်ချစ်ချာချာနော်အမတန်ညံထစ်တော့ခါတယ်တတ်မှတ်မိတာပဲအဲ့ဒါမျိုးလေ့လာစရာတစ်ခုကိုဘယ်တော့မှချာချာမလေ့လာဘူးဒါကြောင့်ဒီဓမ္မဒိဋ္ဌိနာခေါင်းကတော့သူမိမပေါ့အခုတော့ထိတိမှာဖြစ်နေပြီဓမ္မဒိဋ္ဌိနာကတဲ့အမတန်ညံထစ်တယ်တွက်လက်တယ်ဒါကြောင့်မလို့သူ့ရဲ့ညံထစ်မှုကြောင့်မလို့အခုခေတ်မှာသာသနာတော်ကြီးလည်းထွန်းကားနေတယ်ဘုရားကိုယ်တိုင်ကလည်းနေရာတကာဟောရဟန္တာတွေကလည်းဟောဆိုတော့ तू ကညံကောင်းတဲ့သူတဲ့ညံကောင်းတဲ့သူဆိုတော့ဒါတွေကနေရာတကာဟောနေတယ်ဆိုတော့ तू ကမှတ်ညံနဲ့ သူ့ရဲ့ဟိုမှတ်ညာမှုတဲ့ပေါ့ဗျာမှတ်အားနဲ့ညာအားနဲ့မှတ်ထားပြီးတော့ပြောရင်လေဒီလောက်တော့ဖြေနိုင်မှာပဲတဲ့နော်ဒီလောက်တော့ဖြေနိုင်မှာပဲတဲ့ဒါကိုပြောတာဒါကြောင့်မလို့ငါဒီလောက်နဲ့တော့မရသေးဘူးနော်ဒီလောက်နဲ့စိတ်မချသေးဘူး तू ညံကောင်းတယ်ညံကောင်းတော့ညံကောင်းတာဖြစ်တဲ့အတွက်ကြောင့်မလို့နော်နှစ်ခါသုံးတစ်ခါနှစ်ခါလောက်ကြားပြီးဓမ္မဒေတာပြီးပြီးအကုန်လုံးခေါ်တဲ့အတိုင်းအကုန်ပြန်ပြောနိုင်တယ်ဆိုတော့ဒါတွေမှတ်မိပြီးတော့ပြောတာလည်းဖြစ်နိုင်တယ်တဲ့ငါနောက်ထပ်တစ်ဆင့်တက်အောင်မယ်နော်ဒီတစ်ခစ်တဲ့ဟာကို နော်မေ့အောင်မယ်ဆိုတဲ့သူကအကြံဖြစ်တာအဲ့ဒါတော့ဒီတစ္ဆာ၄ပါးထဲမှာဒုက္ခတစ္ဆာနဲ့သမုဒယတစ္ဆာနှစ်ခုကိုအရင်စပြီးတော့မှ तू ကမေးတော့မယ်ပေါ့လေအဲ့ဒါကိုပြောတာစိတ်ထဲမှာအကြံဖြစ်တာဟောဘာနဲ့တူလဲဆိုလို့ရှင်တော့ဦးဇင်းတို့ PhD ဟိုရင်ဘွဲစာရန်တင်တဲ့ပုံကိုယ်တွေကိုဆရာတွေကနေပြီးတော့မှတခါတည်း examiner တွေကနေပြီးတော့မေးခွန်းထုတာတွေမရှိဘူးလားရှိပါတယ်ခင်ဗျာအဲ့ဒီလိုပဲနော်တခါတည်းသူ examiner တွေကနေပြီးတော့မှတခါတည်း အာသူရေးထားတဲ့ကြံကိုဖတ်ပြီးတော့မှဒလိုလားဒလိုလားဘာလားညာလားနဲ့အဲ့ဒါလိုမေးသလိုပဲအခုနော် သူကဝိသခအနာဂံတထေးကြီးကအခုသူ့ကိုသူ examiner လို့သဘောထားပြီးတော့မှနော်ဓမ္မဒိနာကိုသူကဘေးရှိတီဖွဲ့ယူမဲ့ပုဂ္ဂိုလ်တယောက်ဖြေခိုင်းတယ်လို့မျိုးထပ်ပြီးတော့မှအသေးစိတ်ကိုထပ်မေးအောင်ပါအဲဒါကြောင့်မလို့တေချာအောင်လို့နော်တကယ်အရိယာဖြစ်သောပုဂ္ဂိုလ်မြတ်မှမှသားလျင်ဖြေချနိုင်တဲ့အဆင့်ကိုထပ်တစ်ဆင့်တက်တာ ဒါကြောင့်ဓာတ်ထက်ခက်တဲ့လျှို့ဝှက်တဲ့အမတန်နုညံ့တဲ့နော်တာမန်ပုရုဇဉ်တို့ရဲ့ဉာဏ်နဲ့မမီလောက်တဲ့အရိယာဖြစ်တဲ့ပုဂ္ဂိုလ်များမှသာလျှင်မိနိုင်သောအဆင့်ကိုထပ်ပြီးတော့မမေ့မယ်ဆိုပြီးတော့နံပါတ်5မေးခွန်းကိုမေးတာနော်အဲဒါကြောင့်မလို့နံပါတ်5မေးခွန်းလေးကိုဖတ်ပေးပါဦးမြတ်ပြမဗျာနံပါတ်5ဥပါဒံနှင့်ဥပါဒာနခန္ဓာအမေအရှင်မဓမ္မဒိဏဤစွမ်းလမ်းမှုဥပါဒံသည်ပင် ထိုဆွဲလန်းပွဲခန္ဓာ၅ပါးတို့ပါလောသို့မဟုတ်ဆွဲလန်းမှု ဥပါဒံသည်ဆွဲလန်းပွဲခန္ဓာ၅ပါးတို့မှတခြားပါလောအဲဟုတ်ပြီဒါတော့အသေးစိတ်တွေပြတော့နောက်မှပါပါတယ်သူနောက်ထပ်နံပါတ်5မေကွန်းဆက်တာကဘာလဲဆိုရင်ရှင်မာတဲ့ဒါဆိုရင်ကောင်းပါပြီတဲ့စောစောတစ္ဆာလေးပါးနဲ့ပတ်သက်လို့ပြီးသွားပြီနော် ဒါတော့ပေးတော့အခုသူပြောတာကသစ္စာ၄ပါးရဲ့ရှင်းနှစ်ပါးဆိုတာကဒုက္ခနဲ့သမုဒိယကိုပြောတာဒါတော့ဒုက္ခသမုဒိယလို့မသုံးဘူးသူကဘာသုံးတယ်လဲဆိုတော့ဆွဲလန်းမှုဥပါဒံပါတယ်လေဆွဲလန်းမှုဥပါဒံပါဗျာအေးအဲ့ဒါကသမုဒိယသစ္စာနော်အဲ့ဒါသမုဒိယသစ္စာပဲတကယ်တော့နော်ဒါတော့ဆွဲလန်းပွဲရဆွဲလန်းခံရတဲ့ခန္ဓာ၅ပါးဆိုတာကအဲ့ဒါဒုက္ခသစ္စာနော် ဒါတော့ခန္ဓာ၅ပါးကတဏှာရဲ့အာယုံပြုပြီးတော့ဆွဲလန့်ခံရတာမဟုတ်လားတင်ပါဗျာအေးအဲ့ဒါတော့နော်ဒါကို तू ကမေးတယ်ဟောဦးဇင်းတို့အရင်ကြားဘူးတာကနော်ဒီတဏှာကိုတမှုရိယသစ္စာနော်ခန္ဓာ၅ပါးကဒုက္ခသစ္စာဒီလိုကြားဘူးတယ်ဒီနေရာမှာကြတော့ तू ကအဲ့ဒီနာမည်ကိုမသုံးဘူးမသုံးမဲနဲ့တမှုရိယသစ္စာနေရာမှာဘသူကိုစကလုံးလဲသုံးတယ်လဲဆိုတော့ဥပါဒံကိုထားတယ်ဘသူလဲ ဥပါဒံပါဗျာဥပါဒံကိုထားတယ်အဲ့ဒီဥပါဒံကိုဒီထိုဆွဲလမ်းမှုဥပါဒံဒီဘယ်လျက်ဆိုတော့ဥပါဒံဆိုတာကတဏှာနဲ့ဒိဋ္ဌိနှစ်ပါးကိုပြောတာဆွဲလမ်းတတ်တဲ့ဥပါဒံဒီပင်လျင်ဆွဲလန်းဘွယ်ရာခန္ဓာ၅ပါးလားတနည်းဆွဲလန်းခံရတဲ့ခန္ဓာ၅ပါးလားနော် ဆွဲလန်းတာနဲ့ဆွဲလန်းတတ်တာနဲ့ဆွဲလန်းခံရတာအချစ်တဲ့သူနဲ့အချစ်ခံရတာသဘောပေါက်ပြီလားတင်ပါဗျာဒါမှတကားအများများသဘောပေါက်ပါ ဟုတ်တယ်မဟုတ်လားသမုဒိယဆိုတာချက်တက်တွေ့တာတဲ့လိုချင်တာမဟုတ်လားတင်ပါဗျာအေးအဲ့ဒီချက်တက်တွေ့တာတဲ့လိုချင်တဲ့တဏှာဆိုတဲ့သမုဒိယဥပါဒံဒီပင်လျက်ဆွဲလန်းဘွယ်ဆိုတာအဆွဲလန်းခံရသောအချက်ခံရသောခန္ဓာ၅ပါးကြီးပါလားလို့ဆိုတော့ဒီနှစ်ခုကနော်တူသလားလို့မေးတာတခြားစီလားလို့မေးတာဒါတော့ဆွဲလန်းတတ်တဲ့ဥပါဒံဒီပင်လျက်ဆွဲလန်းခံရတဲ့နော်ဥပါဒံနဲ့ခန္ဓာ၅ပါးလားဒါတော့သို့မဟုတ် ဆွဲလန်းတတ်တဲ့ဥပါဒာနဲ့ဆွဲလန်းခံရတဲ့ခန္ဓာ၅ပါးကတခြားစီလားဒါတော့သူကပြောချင်တာကဥပါဒာနဲ့ဥပါဒာနဲ့ခန္ဓာဒီနှစ်ခုဒီအတူတူလားတခြားစီလားအတူဘူးလားလို့ပြောတာတော့ပေါ့ပြီလားတင်ပါဗျာအဲ့ဒါလေးမျက်စိမလဲနဲ့နော်နော်နောက်နားကြမှာထပ်ရှင်းပါမယ်ဒါတော့ဟိုဘက်ကိုဟိုဘက်စာမျက်နှာဆက်သွားမယ်အဖြေသွားကြစို့အဖြေလေးပဲဖတ်ပါဗျာအဖြေ ဒါယကာဝိတာခ ထိုဆွဲလမ်းမှု ဥပါဒံဒီပင်ထိုဆွဲလမ်းွယ်ခန္ဓာ၅ပါးတို့မဟုတ်ကုန်ဆွဲလမ်းမှုဥပါဒံဒီဆွဲလမ်းွယ်ခန္ဓာ၅ပါးတို့မှအခြားလည်းမဟုတ်ကုန်ဒါယကာဝိတာခဆွဲလမ်းွယ်ခန္ဓာ၅ပါးတို့၌တက်မှတ်လိုခြင်းမှုဆန္ဒရာဂသည်ထိုဆွဲလမ်းွယ်ခန္ဓာ၅ပါးတို့၌ စွဲလန်းမှုဥပါဒံဖြစ်၏အတိပ္ပယ်လေးဖတ်လိုက်ပါဦးဗျာဥပါဒံနှင့်ဥပါဒာနဲ့ခန္ဓာသည် အတူတူလည်းမဟုတ်ပါတခြားစီလည်းမဟုတ်ပါ ထိုဆွဲလန်းပွဲခန္ဓာ၅ပါးတို့၌ဆွဲလန်းတတ်သောသာနာရာဂတဏှာကိုဥပါဒံဟုခေါ်၏ဟုတ်ပြီဒါတော့စောစောလေးကအမေကတော့ဗာလဲဆိုရင်เนาะသူမေးတဲ့ဒီမှာအတိပ္ပယ်လေးဖြစ်ထည့်ထားပါတယ် ဥပါဒံရဲ့ဥပါဒါနဲ့ခန္ဓာရဲ့ဒီနှစ်ခုက အတူတူပါလားသို့မဟုတ်တခြားစီလားလို့မေကိုမေးထားတာနော်မှန်ပါဗျာဒါတော့ဥပါဒံရဲ့ဥပါဒါနဲ့ခန္ဓာရဲ့ဒီနှစ်ခုကအတူတူလားတခြားစီလားဒါကမေကိုဒါတော့ဓမ္မဒိနာထေရီမကြီးရဲ့အဖြေကတော့နော်ဒကာကြီးတဲ့ဆွဲလန်းတတ်တဲ့ဥပါဒံဒီပဲနော်ဆွဲထိုဆွဲလန်းပွဲခန္ဓာ၅ပါးတို့မဟုတ်ကုန်ဆိုတာ तू ကဗြဟ္မဖြေတာက ဆွဲလန်းတတ်တဲ့ဥပါဒံကအဆွဲလန်းခံရတဲ့ခန္ဓာ၅ပါးမဟုတ်ဘူးသူတို့တို့ကတခြားစီလို့ပြောတာဆိုတော့ဒါကပထမဖြစ်တခြားစီနော်တခါဒုတိယထပ်ပြီးတော့ဟောတဲ့လုပ်တယ်ဆွဲလန်းမှုဥပါဒံသည်ဆွဲလန်းခံရတဲ့ခန္ဓာ၅ပါးကနေလဲတခြားလည်းမဟုတ်ဘူးတဲ့ကွဲမနေဘူးတဲ့နော်ဒါတော့သူ့အဖြေကနည်းနည်းလေးလိမ့်နေတယ်သူပထမဖြေတာက ပထမဖြေကဒီမှာဥပါဒံနဲ့ ဥပါဒံနဲ့ဥပါဒံကဆွဲတဲ့ခန္ဓာ၅ပါးသည်နော်သူတို့နှစ်ခုမတူဘူးဒါပထမဖြစ်တယ်နော်မှန်ပါဗျာဟောဥပါဒံနဲ့ဥပါဒံနဲ့ခန္ဓာတူသလားလို့မေးရင် तू ကမတူဘူးလို့ပြောတာတတ်တတ်စီဒါပေမဲ့တခါတိတန့်စီလားလို့တခါထပ်ပြီးတော့ရင်းလောက်တဲ့ခါကြတော့တဲ့ထိုဆွဲလန်းတဲ့ဥပါဒံဟာတဲ့ဒီဆွဲလန်းခံရတဲ့ခန္ဓာ၅ပါးနေတိတန့်ကြီးတခြားကြီးလဲကွဲမနေပြန်ဘူးတဲ့မတူဘူးဆိုပေမဲ့လည်းပဲကွဲတော့မနေဘူးလို့ပြောတာ ဟိုတူတူတယ်လို့တူတူသလားဆိုတော့မတူဘူးကွဲသလားဆိုတော့လည်းမကွဲပြန်ဘူးအဲ့ဒါကြောင့်မလို့ဥပါဒံဆိုတာဘသူကိုပြောတာလဲဆိုတော့တဲ့သူဆွဲလန်းစရာကောင်းတဲ့ခန္ဓာ၅ပါးကိုလိုချင်တတ်မှုမူသန္ဒရာဂကိုပြောတာအဲ့ဒီသန္ဒရာဂဒီဘာလဲလဲဆိုရင်အဲ့ဒါဥပါဒံပဲဒါတော့သန္ဒရာဂဘာလဲလဲသန္ဒရာဂပါဗျာသန္ဒရာဂအောက်ကဒီမှာပါတာပါတယ် စန္ဒရာဂဆိုတာဘာသူပြောတာလဲဆိုတော့တဏှာကိုပြောတာဘာသူပြောတာလဲတဏှာပါဗျာတဏှာเนาะဒါတော့ဒီနေရာမှာเนาะစန္ဒရာဂလို့ဦးဇင်းတို့တုတ်တန်နေမှာကြတော့เนาะဥသုံးပြောတော့ကတော့ဥပါဒံလို့ပြောတယ်เนาะဥပါဒံလို့ပြောတယ်ဒါပေမဲ့ဒီဥပါဒံကဒီနေရာမှာဘသူလဲလို့တိတိကျကျသူ့ကိုအရာကောက်ကောက်တဲ့ခါမှာကြတော့စန္ဒရာဂတဲ့ဒါစန္ဒရာဂဆိုတာက စာဟိုတုတ်တန်တွေမှာသုံးတဲ့အသုံးနော်ဒါပေမဲ့အဘိဓမ္မာနီးရပြောမယ်ဆိုတာတဏှာကိုပြောတာဘုသူပြောတာလဲတဏှာပါဗျာတဏ္ဍရာကဆိုတာတဏှာကိုပြောတာနော်တဏှာပြောတာဒါတော့အဲ့တဏှာကဒီနေရာမှာဥပါဒံဖြစ်နေတယ်ဆိုတော့ကောင်းပြီဒါတော့တုတ်တန်နဲ့ပြီးတော့မှဒီမှာမတူတာလေးဖြစ်ရှိနေတဲ့ခါကျတော့အောက်ကစာပဲကလေးဆက်ပြီးတော့တခုတိုးဖတ်ပေးပါဗျာတုတ်တန်နဲ့အဘိဓမ္မာညှိယူတုတ်တန်ဤယ သဏ္ဍရာဂဟူသောတဏှာသည် ဥပါဒံဒီအဘိဓမ္မာနိယဒိဋ္ဌိသည်လည်းဥပါဒံဒီဒိဋ္ဌိဖြစ်လျင်တဏှာလောဘအမြဲပါ၏တဏှာဖြစ်တိုင်းတော့ဒိဋ္ဌိအမြဲမပါပေထို့ကြောင့်အရာကျေသောသဏ္ဍရာဂဟူသောတဏှာဥပါဒံကိုဆိုလိုက်လျင်အရာကျင်းသောဒိဋ္ဌိဥပါဒံလည်းပါပြီးဖြစ်တော်၏ဟုတ်ပြီ သူကဒီနေရာမှာဦးဇင်းတို့ဒီဗိဓမာတက်ဖူးတဲ့လူတွေလည်းပါလိမ့်မယ်နည်းနည်းလေးညှိပေးရတာပေါ့နော်ဒါဦးဇင်းတို့စာပေမှာသုံးတာရှိတယ်ကျမ်းတက်ဖို့တဲ့ကျမ်းညှိခဲ့ဤတဲ့ကျမ်းတက်ဖို့ဆိုတာတော့ဗျာကျမ်းကျမ်းတွေကိုတင်ရုပ်ပေါက်ပေါအောင်လေ့လာလိုက်တာကိုကျမ်းတက်တယ်လို့ခေါ်တယ်ကျမ်းညှိတာကြတော့ကျမ်းတစ်ခုနဲ့တစ်ခုဘောနော်ယူဆပုံမတူတာကြတော့အဲ့ဒါပိုခက်တယ်တဲ့နော်ပြောမယ်ဆိုရင်တော့စာမပွဲအောင်ဖို့ထက် နော်ကိုကျက်ထားတဲ့စာတွေကိုတတ်ဖို့အပိုခက်တယ်လို့ပြောတာစာမွေး online တက်လားမတက်ပါဗျာမတက်ဘူးအောင်နာတတ်တတ်တတ်တာတတ်တတ်မတူဘူးနော်အဲဒါကြောင့်မလို့အဲ့ဒီကြမ်းညှိတယ်ဆိုတာကကြမ်းတက်တဲ့ပုံကိုယ်တွေမှာညှိလို့ရညှိတတ်တဲ့ပုံလေမဆန့်ကျင်အောင်ဒါတော့ဒီနေရာမှာကတုတ်တန်ဤအရာနော်ဒီတဏှာကိုနော်တဏှာတစ်ခုတည်းကို तू ကစန္ဒရာကဘာလို့လဲဆိုတာတဏှာကိုပြောတယ်အဲ့တဏှာကိုပဲဘာလို့ပြောလဲဆိုဥပါဒံတဲ့ ဒါတော့တုတ်တန်နေရတဏှာကိုဘာလို့ပြောလဲဥပါဒံပါဗျာဥပါဒံဒါပေမဲ့အဘိဓမ္မာကျတော့တဏှာနဲ့ဒိဋ္ဌိနှမျိုးမပါဘူးလားပါပါတယ်ဗျာမျိုးပါတယ်ဒါကြောင့်အဘိဓမ္မာနိမှာကျတော့ဒိဋ္ဌိနဲ့တဏှာတဏှာနဲ့ဒိဋ္ဌိနှစ်ပါးကိုဥပါဒံလို့ခေါ်တာဒါတော့တုတ်တန်နိမှာကျတော့တစ်ပါးတည်းဖြစ်နေတယ်အဘိဓမ္မာနိကျတော့နှစ်ပါးဟုတ်တယ်မဟုတ်လားဒီမှာဗျာအဘိဓမ္မာနိမှာနှစ်ပါးရှိတယ်ဒါတော့ဘာဖြစ်လို့အဘိဓမ္မာမှာနှစ်ပါးပြပြီးတော့တုတ်တန်နိမှာကျတော့ဘာဖြစ်လို့ဒီလိုတစ်ပါးတည်းပြတယ်လဲဒါကိုပြောတာနော်အဲ့တော့ နည်းနည်းဒီထက်မှာအဘိဓမ္မာတက်ဖူးတဲ့လူတွေနော်သိလိမ့်မယ်နော်ဒီဒီဒီလောဘစိတ်မှာနော်လောဘစိတ်က၈ပါးရှိတယ်ဟုတ်တယ်မဟုတ်လားမှန်ပါဗျာဒိဋ္ဌိနဲ့တွဲပြီးတော့မှ ဖြစ်တဲ့ဖြစ်တာက၄ပါးဒိဋ္ဌိနဲ့မတွဲဘဲနဲ့ဒိဋ္ဌိနဲ့မရှင်တာက၄ပါးသူတို့နှစ်ခုပေါင်းတော့၈ပါးဟုတ်တယ်မဟုတ်လားမှန်ပါဗျာအဲနော်ဒါကအဲဒိဋ္ဌိနဲ့ တွဲတယ်ဆိုကြပါစို့ဗျာဒီလေးပါးကနော်နော်ဒါတော့ဒီနောက်နှစ်ပါးကမတွဲကွဲတယ်မတွဲဘဲနဲ့ကွဲနေတယ်ဆိုတော့တွဲတာနဲ့ကွဲတာတင်းဒီရှင်တာနဲ့မရှင်တာဒီတစ်ခုကွာတယ်ဒါကြောင့်မလို့ဒီလောဘစိတ်ကရှိတာကတော့အလုံးပေါင်းဘယ်နှပါးလဲဆို၈ပါးရှိတယ်ဟုတ်တယ်မဟုတ်လားဒီမှာဗျာအဲ့တော့ဒိဋ္ဌိနဲ့တွဲတာက၄ပါးဒိဋ္ဌိနဲ့မတွဲတာက၄ပါးဟုတ်တယ်မဟုတ်လား ပြမဗျာအဲဒါတော့အဲ့ဒီမှာဒိဋ္ဌိနဲ့တွဲတဲ့၄ပါးကနော်စဉ်းစားကြည့်စမ်း तू ကဘသူအောက်မှာနေရတာလဲဆိုရင်လောဘတဏှာအောက်မှာမနေရတာမဟုတ်လားပြမဗျာလောဘတဏှာကခေါင်းစည်းယူထားတယ်ဒိဋ္ဌိက subtitle လေးသဘောမျိုး နော်တော့ main ဟို main contractor နဲ့ sub contractor လို့ရှိတယ်မဟုတ်လားလို့လုပ်ငန်းကြီးတစ်ခုလုံးကို you contract ယူလိုက်တာက main contractor မဟုတ်လား ဒါတော့ sub contractor တွေဆိုတာကဒီ main ကြီးကနေတစိမ့်ပြရတာမဟုတ်လားလို့ပါဗျာအေးဒိဋ္ဌိဆိုတာအဲ့ဒီတိုင်းပဲ तू ကလောဘဆိုတဲ့ main ကအောက်ကနေပြီးတော့မှအခွဲလေးအဖြစ်နဲ့နေရတာဒါတော့ तू ကအဲ့ဒီလောဘစိတ်ရှင်မျိုးထဲမှာ၄မျိုးက तू နဲ့တွဲတယ်နော်ဒါတော့၄မျိုးက तू နဲ့တွဲပြီးတော့နောက်၄မျိုးက तू နဲ့မတွဲဘူးဒါမျိုးပြောတာဒါတော့ကောင်းပြီဟောဒီဒိဋ္ဌိအဲဟောဒီလောဒီလောဘတဏ္ဍာစိတ်၈ပါးကိုပြောလိုက်ရင်ဒိဋ္ဌိကသူ့အောက်မှာပါမနေဘူးလား ပါနေပါတယ်ဗျာပါနေတယ်ပါနေတယ်ဆိုလိုတာကခေါင်းကိုကန်လိုက်ရင်သူ့ရဲ့အောက်ကအဆွဲလေးတွေပါပြီးသားလို့ပြောတာနော်အဲ့ဒါကြောင့်မလို့တုတ်တံမှာတဏှာလို့တလုံးထဲကို ပြောပေမဲ့လည်းပဲနော်တဏှာဆိုတဲ့နော်ဒီမူရင်းကအရာကျဲပြီးတော့ဒိဋ္ဌိကသူ့ရဲ့အောက်မှာ နေရတဲ့အတွက်အရာကျင်းတယ်နော်အရာကျင်းတယ်ဘာနဲ့တူလဲဆိုလို့ရှိရင်ထားပါတော့ဗျာမြို့နဲ့ရက်ွက်ရှိတယ်မလားလို့ ရှိပါတယ်ရက်ွက်တွေရှိတယ်ဒါတော့မြို့လို့ပြောလိုက်ရင်ရက်ွက်တွေကိုမပါဘူးလားပါပါတယ်ဗျာအဲဒါပေမဲ့ရက်ွက်လို့ပြောရင်တော့မြို့အကုန်လုံးပါလားမပါပါဘူးဗျာမပါဘူးအဲ့ဒါပြောတယ်အဲ့ဒါကြောင့်မလို့နော်ဒိဋ္ဌိလို့ပြောရင်ဒိဋ္ဌိလို့ပြောရင်တော့တဲ့ဒိဋ္ဌိလို့ပြောတိုင်းအဒိဋ္ဌိလို့ပြောလို့ရှိရင် လောဘအများတန်းပါတယ်။ဘာဖြစ်လို့လဲဒိဋ္ဌိကလောဘအောက်မှာနေရလို့ တခါလောဘလို့ပြောလိုက်လို့ရှင်တော့လောဘတိုင်းကဒိဋ္ဌိနဲ့အတူတူနေရလားမနေပါဗျာနေဘူးအဲ့ဒါကြတော့နော်မနေဘူးတချို့လောဘကဒိဋ္ဌိမပါဘူးတချို့လောဘကဒိဋ္ဌိပါတယ်အဲ့ဒါပြောတာဒါကြောင့်မလို့လောဘနဲ့ဒိဋ္ဌိဒီလောဘကအရာကျဲတဲ့အတွက်ကြောင့်မလို့ဒိဋ္ဌိဖြစ်တိုင်းလောဘပါတယ်ဒါပေမဲ့လောဘကအရာကျဲတဲ့အတွက်ကြောင့်မလို့လောဘဖြစ်တိုင်းတော့ဒိဋ္ဌိကမပါဘူးဒိဋ္ဌိပါနေတာက၄မျိုးပဲပါတယ်ကျန်တာတွေက ကျန်တဲ့လောဘကဒိဋ္ဌိမပါဘူးမရှင်းဘူးမတွဲဘူးအပေါင်းအသင်းမလုပ်ဘူးအဲ့ဒါကိုပြောတာပါအရာကျဲတယ်ကျင်းတယ်ဆိုတာသဘောပေါက်ပြီလားရှင်းပါဗျာအကြောင်းလောဘကအရာကျဲတဲ့အတွက်ကြောင့်မလို့လောဘတဏှာကို ပြောရင်ဒိဋ္ဌိကသူ့အောက်မှာဖြစ်နေတဲ့အတွက်ပါသွားပါပြီပြီတဲ့သူ့ကိုမပြောတော့လည်းပဲပါမနေဘူးလားပါနေပါတယ်ဗျာပါလာခဲ့ပါတယ်တဲ့အဲ့ဒါကို ဆိုလိုခြင်းဖြစ်ပါတယ်နော်အဲ့ဒါကြောင့်တုတ်တန်နီမှာတဘာတည်းပြောပေမဲ့လည်းပဲ တုတ်တန်နိမတော့တဘာတွေပြောတယ်အဘိဓမ္မာနိမကတဏှာနဲ့ဒိဋ္ဌိကိုနှစ်ပါးကိုဥပါဒံလို့ပြောတယ်အဲ့ဒီတော့အဲ့ဒီလေနေရာမှာကွဲတဲ့နေရာမှာ ပြန်ညှိတဲ့အခါကျတော့လောဘသည်နော်ဒိဋ္ဌိနိရှင်နဲ့လောဘက၄မျိုးဒိဋ္ဌိနိမရှင်နဲ့လောဘ၄မျိုးရှိတာဖြစ်တဲ့အတွက်ကြောင့်မလို့နော် လောဘလို့ပြောရင်ဒိဋ္ဌိပါသွားပါပြီပြီတဲ့သို့တော်လည်းပဲဒိဋ္ဌိလို့ပြောတိုင်းတော့လောဘမပါဘူးတဲ့ဘာဖြစ်လို့လဲတချို့လောဘကဒိဋ္ဌိနိမရှင်လို့နော်ဒါကြောင့်မလို့ဒီနေရာမှာတဏှာလောဘကိုပြောလိုက်ရင်သူ့အောက်က ရှိနေတဲ့ဒိဋ္ဌိကလည်းတခါတည်းပါသွားတယ်။ပါသွားတာဖြစ်တဲ့အတွက်ကြောင့်မလို့ဒိဋ္ဌိကိုမမြင်ရတော့လည်းပဲမတွေ့ရတော့လည်းပဲသူ့နောက်မှာဘာသူရှိနေလဲ။တဏှာရှိနေပါတယ်ဗျာ။ sorry မလို့တဏှာနောက်မှာဘာသူရှိလဲပြောတာ။ဒိဋ္ဌိရှိနေပါဒိဋ္ဌိရှိနေတယ်လို့ပြောတာနော်။အဲ့ဒါလေးပြောချင်တာပါ။ဒါတော့အခုဒီဒီအဆုလဝေဒန်လာတုံမှာပြောတာကြတော့အခုကြည့်လေသူ့ရဲ့အဖြေကဘာပြောလဲဆိုတော့နော် သူ့ရဲ့အဖြေကပြောထားတာကဒီမှာလိုချင်တတ်မဲ့မှုနော်လိုချင်တတ်မဲ့မှုစန္ဒရာဂဆိုတဲ့ခါကျတော့တလုံးနဲ့ဖြစ်မနေဘူးလားဖြစ်နေပါတယ်ဗျာအဲအဲ့ဒါလိုပင်ပြောတော့လေစန္ဒရာဂဆိုတဲ့တဏှာသည်အရာကျဲတဲ့အတွက်သူ့ရဲ့နောက်မှာဘာသူရှိတယ်လဲဆိုတော့သူ့နောက်ကကပ်ပြီးတော့ဒိဋ္ဌိလည်းပါတယ်လို့အဲ့ဒါကိုပြောတာပါဒါကြောင့်မလို့ဒီနှစ်ခုညှိကြည့်လိုက်တဲ့ခါကျတော့နော်သူတို့နှစ်ခုညီမသွားဘူးလားညီသွားပါတယ်ဗျာညီသွားတယ်နော်သူတို့နှစ်ခုက ဟိုခေါင်းဆောင်ကိုပြောလိုက်တာပေါ့ဗျာတဏှာကခေါင်းဆောင်နဲ့တူပြီးတော့ဒိဋ္ဌိကနောက်လိုက်အဲကြောင့်ဒီနေရာမှာတလုံးနဲ့ပြောပြမယ်နော်တဏှာဆိုတာတလုံးနဲ့ပြောပြမယ်လဲဒိဋ္ဌိလည်းပါတယ်လို့မှတ်ပါဒါကြောင့်ဥပါဒနှစ်ပါးနဲ့ကိုက်မသွားဘူးလားကိုက်သွားပါတယ်ဗျာကိုက်သွားပြီကိုက်သွားပြီဆိုတော့အဲဒီညကတော့အချိန်လဲကုန်ပြီဆိုတော့ကျန်တာနောက်တော့မှဆက်တာပေါ့ဗျာနော်ကိုင်ဒီနေ့တော့ဒီနေရာလေးမှာပဲထားပြီးတော့မှကိုင်သာဓုခေါ်ကြအောင်ဆိုဗျာ